မင်းနေဦးဇင်းတို့ဟောလာတာဆိုတော့25ချိန်ရောက်လာပြီပေါ့25ချိန်မြောက်ဦးဇင်းတို့ဟောကြားလာတယ်ဒီနေ့ဒါဘာသာတော်နေအချင်း2564ခုဘောဓတက္ကတိ1382ခုံပြာဇူလာဇန်9ရက်နေ့ပေါ့ဒီမှာတော့ဒီကကြီးဒီချိန်မှာတော့ဒါ10ရက်နေ့ပေါ့ ခင်းနှစ်2021ဇန်နဝါရီမျိုးလို့ရှိမှာ21ဒေါ်ရိုက်တီဒေါ်မိုင်းဒီစီမှာတော့20ရက်နေ့ပေါ့25ချိန်တိုင်းဟောမိတာတော့အခုဒါဦးဇင်းတို့ဆက်ပြီးတော့ဒီဝိပဿနာလုံပင်တရားကိုပဲဒါဦးဇင်းတို့ဟောစဉ်နေမှာအကျုံးဝင်တဲ့အပိုင်းလေးကိုဆက်ပြီးတော့ဟောကြပြောကြရအောင်ပေါ့တော့ကတ္တတို့ပြန်ပြီးတော့ဒီကျင့်ကြံနေတဲ့ပတ်သက်လို့နိဗ္ဗာန်ကိုလွတ်လာတဲ့အမျိုးကောင်းသား မြေကောင်းသမီးတွေအနေနဲ့မြည်သူပဲဖြစ်ဖြစ်ပေါ့ဘုရားဘာသာဝင် ဖြစ်သည်ဖြစ်သည်မဖြစ်သည်ဖြစ်စီနိဗ္ဗာန်ကိုလိုလားရင်တော့ဒီကျင့်တွေကိုကျင့်ရမယ်နိဗ္ဗာန်ဆိုတာလဲဆင်းရဲဒုက္ခတွေအကုန်ဆုံးရမယ်။တစ်ဘဝမှာဆင်းရဲမှုဆိုတာကိုယ်ဆင်းရဲစိတ်ဆင်းရဲတဲ့ဘဝတော့ဆင်းရဲဒုက္ခမှန်တယ်မြတ်ဆင်းရဲဒုက္ခမှန်တယ်မြတ်တွေကလွတ်မြောက်ဖို့ဆိုတာလေဒါနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါမှဒါဆင်းရဲဒုက္ခတွေကလွတ်မြောက် အဲ့တော့ဆင်းရဲဒုက္ခတွေကလွန်မြောက်ခြင်းနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့ဆိုတဲ့မျိုးကောင်းသားမျိုးကောင်းသမီးတွေဒီဒီဇင်းတို့ဘုရားချမှတ်ထားတယ်ပေါ့ဒါကျင့်ခြင်းကိုကျင့်ရဘုရားရှင်ရဲ့အဆုံးအမကိုလိုက်နာရအောင်အဲ့တော့ဘုရားရှင်ရဲ့အဆုံးအမတွေကိုလိုက်နာရတယ်ကျင့်ရတယ်ဆိုတဲ့အပိုင်းနဲ့ပတ်သက်လို့ပေါ့ဘုရားရှင်ရဲ့အဆုံးအမတွေဒီဘာတွေလဲလို့မေးတော့ဦးဇင်းတို့ဒါပိဋကတ်၃ပုံနိဂေ၅ရပ် ဒါတွေတွေကဘုရားရှင်ရဲ့အဆုံးအမတွေပဲအဲဘုရားရှင်ရဲ့အဆုံးအမတွေကိုဒါအကျဉ်းချုပ်လို့ရှိတာ39ပါးသောဗောဓိပက္ခိယတရားတွေရဆို39ပါးသောဗောဓိပက္ခိယတရားတွေကလည်းများလို့အကျဉ်းချုပ်ပဲဆိုတာဦးဇင်းတို့ပါဠိတော်ထာဝရတွေမှာတော့ဒါဝိတ္တုဒိ9ပါးကိုညွန်ပြထားတာဒီဝိတ္တုဒိ9ပါးကိုအစဉ်တိုင်းကျင့်ရင်ဒါပိဋကသုံးပုံမှာလာတဲ့ဘုရားရှင်ရဲ့အဆုံးအမတွေအတိုင်း ကျင့်ကြံကြိုးကိုအားထုတ်နေတယ်မြည်တယ်ဒီလိုမျိုးအတိတ်ပဲရအဲ့ဒီဝိတ္တုဒ္ဓိခုဏပါပဲဝိတ္တုဒ္ဓိခုဏပါဆိုတာလည်းအခြားလားလို့မေးတော့မဟုတ်ဘူးဒါဥစဉ်တို့တိခ္ခာ၃ရက်နဲ့ကြည်ပြန်သီလတိခ္ခာသမာဓိတိခ္ခာပညာတိခ္ခာဆိုတဲ့ဒါတိခ္ခာ၃ပါးပါပဲအဲ့ဒိဋ္ဌာသုံးပါးကိုသင်တို့ခွဲခြားလိုက်ရဲ့ကခုနပြောတဲ့ဝိတ္တုဒိခုနပါထွက်လာတာအဲဝိတ္တုဒိခုနပါကျင့်ကြံတရားကိုဒါအခြေခံကျင့်ကြရမှာဖြစ်တယ် ဒါဝိတ္တုခုနှစ်ပါးတကနမနိတာသီလဝိတ္တုဒါဒီကိုခြင်းတရားတွေစင်ကြယ်ဖို့နမနိစိတ်တဝိတ္တုစိတ်အစဉ်မနိဝရဏအငြိကြီးတွေတင်းစင်ဖို့အပြီးတကနံပါတ်3ဒိဋ္ဌိဝိတ္တုဒါဉာဏ်အမြင်တွေစင်ကြယ်ဖို့ဉာဏ်မြင်စင်ကြယ်ခြင်းဆိုတဲ့အပိုင်းဒီပိုင်းမှာတော့ယုံ nant ဓမ္မတွေကိုဒါသမာဓိဋ္ဌိဉာဏ်ပညာနဲ့ကိုယ်ကုန်ကြပြထိုးထွင်းသိမြင်တဲ့အပိုင်းကိုဒါဉာဏ်မြင်နဲ့စင်ကြယ်ခြင်းအယူနဲ့စင်ကြယ်ခြင်း အပြီးတော့ကနမလိကင်္ကာဝိတရဏဝိတုဒ္ဓိအယုံမတန်တရားတွေကင်းစင်မှုဒီဘက်မှာအကြောင်းတရားယုတ်တရားတွေကိုဓမ္မဒိဋ္ဌိဉာဏ်ပညာဖြင့်ထွန်းပေါက်သိမြင်မှုလိုတာပေါ့အပြီးတဲ့အခါကျနံပါတ်5ထိုနံပါတ်4ရဒိဋ္ဌိဝိတုဒ္ဓိယယုတ်ဒီနံတွေကိုသိပြီးနံပါတ်4ကင်္ကာဝိတနာဝိတုဒ္ဓိယအကြောင်းတရားယုတ်တရားကိုနားလည်ပြီးဆိုတဲ့သူတော်ကောင်းကအဲနံပါတ်5ခုမြောက်ဖြစ်တဲ့မက္ကမက္ကဉာဏတတနာဝိတုဒ္ဓိကိုတက်စင်တက်ရတယ် မကမကဉာဏတဒနာဝိတ္တုဒီပိုင်းကတော့စပြီးတာပညာစခန်းတွေကအဝိပဒနာကိုကူးတဲ့အပိုင်းပဲတတိဝိတ္တုဒီညာကင်္ဂဝိတ္တနာဝိတ္တုဒီပိုင်းကပညာသိက္ခာအရာပညာစခန်းမှာတည်တင်တည်တဲ့တရားတွေကိုသိပြီးတော့နံပါတ်5မကမကဉာဏတဒနာဝိတ္တုဒီပိုင်းမှာအတိအကျင့်တည်တိုက်တဲ့တရားတွေကိုသိပြီးသားတရားတွေကတဘာဝအမှန်သဘောဉာဏ်တက်ပြီးတော့ဒုတရားတွေကိုလက္ခဏာကြီးသုံးတယ်တင်ပြီးတော့ဝိပဿနာရှုရတဲ့အပိုင်းဝိပဿနာစရတယ်ပေါ့ အဲဒီကနေတစင်တက်လို့ဝိပဿနာဉာဏ်တွေကတစင်တစင်ရင်ကျရင်ဒါနံပါတ်6ခုမြောက်ဖြစ်တဲ့ပြိပလာဉာဏတဒနာဝိတုဒ္ဓိပိုင်းမှာတော့ဒါဥပဒနာဉာဏ်တပိုင်းဥပဒနာဉာဏ်ပေါ့ဥတ္တရပြဉာဏ်အရင်ပိုင်းကနေစားပြီးပင်ကဉာဏ်ပြဉာဏ်စတဲ့ဝိပဿနာဉာဏ်ကြီးဆက်ပြီးတော့အာတိပြီးကြိုးစားရအဲလိုကြိုးစားလိုက်လို့ရှိရင်တော့ဒါတို့ဝိပဿနာဉာဏ်တွေကရင့်ကျက်လာပြီဆိုရင်တော့ဝိပဿနာဉာဏ်တွေကတခြင်းတခြင်းနဲ့ရင့်ကျက်လာတို့ဝိပဿနာဉာဏ်တွေလည်းအဆုံးမှာဒါမဲ့ဉာဏ်ပုံဉာဏ် ဒါပြိဿဝကဉာဏ်ကြီးပေါ်မယ်ပေါ့သူလည်းပြမဉဏ်ပုံဉဏ်ပေါ်တော့ထိုမဉဏ်ပုံဉဏ်ကဒါဉာဏတဒနာဝိတ္တုတိဘုဒ္ဓစပြီလို့ပြောတာဉာဏတဒနာဝိတ္တုတိပိုင်းမဉဏ်ပုံဉဏ်စပြိဿဝကဉာဏ်နဲ့ဒါဆင်ញင်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးတော့နေနိုင်ပြီဒါဝိတ္တုတိခေါ်မှာဒါအစဉ်တိုင်းကျင့်ရမှာဒါအကျင့်အပြင်ဒီလိုနားလည်ထားရတော့ကောင်းမြတ်ဝိတ္တုတိခုနှစ်ပါးထဲမှာ အဲနံပါတ်1ဖြစ်တဲ့သီလဝိတ္တုဒ္ဓိတာရှောင်လွဲလို့မရဘူးပေါ့အဲဘသူပဲဖြစ်ဖြစ်နိဗ္ဗာန်လိုလားတဲ့သူတော်ကောင်းတယောက်နေတယ်ဒီသီလဝိတ္တုဒ္ဓိကိုမဖြစ်မဲ့ဖြည့်ကျင်ရမှာဖြစ်တယ်အဲသီလဝိတ္တုဒ္ဓိကိုဖြည့်ကျင်လို့သီလတိဥတော်မြေပေါ်မှာယက်တည်ပြီဆိုစင်းတော့အဲ့တော့ဒီညမှာငယ်ဒီဟိုးစင်းတို့ဒီတရားစာတော့အစခဲ့တဲ့ဂါထာလေးတိလေပရိဒ္ဓါယနရောတပညောစိတ်တံပဉ္စဘာဝယံ အာတာဝိနိဘကောဘိက္ခုတောဣမံဝိဇတိယတံဆိုပြီးတော့ဒီအရှောအထွေတနာတိဟုသောအရှောအထွေကြီးကိုဘယ်လိုပုဂ္ဂိုလ်ကဖြေနိုင်မလဲနာသားတစ်ပါးကမေးလျောက်တဲ့အချိန်မှာလာပြရှင်ပြန်ပြီးဖြေတဲ့အဖြေပါတာလေးပဲတိတိပဋိဒါယနရောတပညောဒါအရေးကြီးတဲ့အခန်းပဲတိတိပဋိဒါယနရောတပညောတိလီသရုပါတိတုတ်တိလေးပြာသိက္ခာသီလဟုသမ ्या နာဟောဒါလေးဒါမေးလို့မရဘူး သရုပါရိတုတ်တိလေးပြာတိတ်ခာသီလဟုသမ ्या နာပဋိဌာယအစဉ်မပြဖြစ်ခြင်းလက်တဖြင့်မမမမယနာတိနိပြေတာလည်းဟောဒါသီလတိဥသောမြေပေါ်မှာသရုပါရိတုတ်တိသီလဆိုတဲ့ဒီသီလ၄ပါးပေါ်မှာယက်တည်ပြီးမှာစိတ်တင်းစာတမာတိဥဆိုတော့စိတ်ကို၎င်းပြင်းခြင်းစာ ဝိပဿနာပညာကို၎င်းဘာဝယံဘာဝယံတော့ပေါ်မြအတုပ္ပိရှိတော်သောဘိက္ခုတို့ယံတော်ဒီဣမဇတံတလောကလုံးတွင်အသုံးဝင်၍ထုံးနေအစဉ်လေဘွေရှမေဤတနာတိဟုသောရှောအတွေးကိုဝိဇတေဟောအဲ့မှာဖြေဖြောင်းနိုင်ပြီအဲ့တော့ ဒီမှာဒီတိပဋိယေကနတော်တပညောဆိုတာဒါလေးကဒီဘိုင်းမှာသီလဒီဘလောက်နိဗ္ဗာန်လိုလားတောင်းတတဲ့မျိုးကောင်းသားမျိုးကောင်းသမီးတွေအတွက်အရေးကြီးတယ်လေဆိုတာဒါလေးကိုဒါမိမိတို့ကဒါတတိချသွားမှာ။ကောင်းပြီအဲ့လိုသီလတရားတွေကိုဒါမိမိတို့ကဖြူစင်အောင်ကျင့်သုံးပြီးတဲ့အခါတဆင့်တက်ပြီးတော့ဒါစိတ်မာလူရဏအညီကြီးတွေကင်းစင်အောင်ဒါတဆင့်တက်ပြီးတော့စိတ်ဓာတ်ဝိတ္တိပြည့်မြောက်ပြီးစူးစမ်းရမှာဖြစ်တယ် ။ဒါဤစိတ္တဝိတ္တုဖြစ်မြောက်ပြီးကြိုးစားတဲ့အပိုင်းမှာဦးဇင်းတို့ဒါသမဏကမ္မဋ္ဌာန်း40ရှိတယ်။မရဟောတာ။အဲသမဏကမ္မဋ္ဌာန်း40ကိုလည်းဦးဇင်းတို့ဒါအခက်စုံစုံလေးဒါပြောဖို့ဆိုပြီးတော့ဒါဥတည်ပြီးတော့ဟောနေတာအခုဒါဒီစိတ္တဝိတ္တုပိုင်းကိုလက်ရှိရောက်နေတာပေါ့။အဲစိတ္တဝိတ္တုပိုင်းစာစာချင်းမှာဒါအာနာပါနတတိကိုပပုံပပဗဏိလာအဖြစ်ဒါအောင်မြင်ပေါက်မြောက်တဲ့အထိပွားများအထောက်ရမယ်ဆိုတာလေးဒီနာဦးဇင်းတို့ပြောခဲ့။ အပြီးတဲ့ကအာနာပါနကိုအခြေခံလို့ခရီးများသုဒ္ဓဇံလောက်ဒီပေါက်တဲ့ပုဂ္ဂိုလ်က32ခုနာနာကမ္မဋ္ဌာန်းကိုဆက်လက်ပြီးတော့ပွားများအားထုတ်အဲ32ခုကလည်းခုနအယုစုကမ္မဋ္ဌာန်းကိုတစင်ခုအပြီးတဲ့ကကြတော့မှခုနယွန်ရှားဆက်စုပ်ကိုတဲ့32ခုနာနာကိုရှုပြီးကအယုစုကမ္မဋ္ဌာန်းနဲ့ဖြူအောင်ကတိုင်းကိုတစင်ခုဖြူအောင်ကတိုင်းမှာဒါဓမ္မပတ်ရှင်ပါပေါအောင်သွားလို့ရပြီပြီးတဲ့ကဖြူအောင်ကတိုင်းကနေတစင်တက်ပြီးတော့ကတိုင်း10ပါဓမ္မပတ်ရှင်ပါပေါက်တဲ့တိ အဲ့တော့တမဘရှိပါဆိုတော့ဦးဇင်းတို့ဒါပြောနေကြပရမဇန်ဒုတိယဇန်တတိယဇန်သုဒ္ဓဇန်ခေါ်တဲ့သုဒ္ဓကနီးအပြင်ရူပဝဇရဇန်က၄ပါးနောက်အာဂတနိဒယနာဇံဝိညာဏိဒယနာဇံအာဂိတညာယတနာဇံနေဝတညာနာတညာယတနာဇံလို့ခေါ်တဲ့အရူပဇံက၄မျိုးပေါင်းလိုက်တော့၈မျိုးဒါကိုဓမ္မဘတ်၈ပါအဲဒီဓမ္မဘတ်၈ပါပေါက်အောင်ဒါဥစွာပထမတော့စူးစမ်းရအောင်အဲဒီဓမ္မဘတ်၈ပါပေါက်ပြီး ဆိုတဲ့သူတော်ကောင်းတယောက်ကိုဦးဇင်းတို့ဟိုဘက်ကသုရရတကကမ္မတန်ကြောင်းပြီးတော့တဆင့်တက်ပြီးသင်ပေးတာအဲသုရရတကကမ္မတန်မှာတော့ဦးဇင်းတို့ဒါမေတ္တာကရကမ္မတန်ဗုဒ္ဓနုတ္တိကမ္မတန်အဲဒါကအမရနုတ္တိကမ္မတန်အတုပကမ္မတန်ဆိုပြီးဒါလေးပွားညာအဲဒါပြီးရင်တော့အချိန်ရတယ်ဆိုခဲ့ရင်တော့ဒါကျန်တဲ့သမဒကမ္မတန်40တဲ့ကပေါ့အဲကျန်သေးတဲ့ကမ္မတန်လေးကိုပြောင်းပြီးတော့ဒါစုံအောင်ဒါသွားကြရတာပေါ့ အဲ့တော့ကောင်းပြီအဲ့ဒီဇွန်အောင်သွားတဲ့ပိုင်းမှာဦးဇင်းတို့အနုတ္တိ6ပါးတဲ့ကဒီကျမ်းမှာမန္တအနုတ္တိဗုဒ္ဓအနုတ္တိထဲမှာဓမ္မအနုတ္တိတမ္မာအနုတ္တိလည်းပါသွားတော့ခုလက်ရှိသွားနေတာသီလအနုတ္တိပိုင်းအဲ့တော့သီလအနုတ္တိပိုင်းသွားတော့ဦးဇင်းတို့ခုနဒီသီလနဲ့ကဘလောက်အရေးကြီးတာလဲဆိုတာလေးစခဲ့တာပါဒီသီလအနုတ္တိပိုင်းကိုထပ်ပြီးတော့ပြောချင်တာလေးရှိလို့ပေါ့အဲ့တော့သီလအနုတ္တိပိုင်းမှာဦးဇင်းတို့ဒါဟိုတနေ့ကတို့တကကြီးတွေတကမာကြီးတွေ ဒါနာခဲ့တဲ့အတိုင်းပဲသီလနုတ္တိပိုင်းမှာတော့သီလတရားတွေကိုစင်ကျင်ရဘသူကသီလကိုစင်ကျင်တာလဲဆိုတော့အတ္တနောမိမိရဲ့သီလတွေကိုစင်ကျင်ရတာမိမိရဲ့သီလတွေကိုစင်ကျင်ပါမှဒါသီလနုတ္တိကကမ္မထံအနေနဲ့ဖြစ်တယ်အကြေသူတော်ဘာတွေပေါ့ကိုယ့်တဲ့သီလသမာဓိပညာသာတဲ့ပုဂ္ဂိုလ်တွေရဲ့သီလတရားတွေကိုဒါဆင်ញင်လို့ရှိရင်တော့သူကကုစုတရားတော့ဖြစ်တယ်ဒါပေမဲ့ကမ္မထအာယုံနေတော့မဖြစ်ဘူးအဲ့တော့မိမိရဲ့သီလကိုဆင်ញင်ရ အဲမိမိရဲ့သီလကိုစင်ကျင်နာမှမှာဘလို့မိမိရဲ့သီလကိုစင်ကျင်နာတော့ဆိုတော့ဒါဟိုတလောကပြောခဲ့တယ်ပေါ့ပြီးခဲ့တဲ့အပတ်ကပြောခဲ့တယ်ဟောတမေသီလနိအခန္ဓာနိအစိတ်တာနိအတဗလာနိအကမ္မတာနိဘုဇိတာနိဝိညုံပတ္တတာနိအပရာမတ္ထာနိသမာဓိသောတဏိကာနိဟောဒီမှာဒီလိုမိမိရဲ့သီလတွေကိုအခန္ဓာမကြိုးပြတဲ့သီလအစိတ်တမပေါက်ကြတဲ့မပေါက်တဲ့သီလနောက်တကား အတပလာမကြားတဲ့သီလနောက်တစ်ခါအာကမ္မတမပြောက်တဲ့သီလဒါကျိုးတာဆိုတာပါအပေါက်တာဆိုတာပါကြားတာကြောင်းတာဆိုတာပါပျောက်တာဆိုတာပါဒါကတော့တို့တခါရေးတယ်မိုက်ကြီးဟိုတနေ့ကပြောခဲ့ပြီအဲ့တော့မကျိုးတဲ့သီလမပြတ်တဲ့သီလဆိုတာကသီလတွေကိုအစာတော်၎င်းအစာအဆုံးကတော့၎င်းနှစ်ပုတ်သုံးပုတ်ဒါ၄50ပုတ်စသည်အပြင်ဒီလိုမျိုး ကျိုးပြက်သွားရင်ဒါကိုအကန္တာတိလအဲ့လိုမျိုးလည်းမကျိုးပြက်ရဘူးတဲ့အစိတ်ဓာမပေါက်ရအောင်အလေကောင်ကနေဘုသိက္ခာဘုအလေကောင်ကစာပြီးသုံးလေးဘုဒါလိုမျိုးပေါက်တာမျိုးလည်းမဖြစ်ရဘူးနောက်အကမ္မတာအတ္တဗလမကြားမကြောင်ရအတူကကြတော့ခုနသိက္ခာဘုခုနအများကြီးရှိရေဆိုရင်ဒီမှာ220 93သိက္ခာဘုဆိုကြပါလို့ပြန်တော်များအာဟိုဘက်ကဟိုပါစိကလည်း5 5ဘုလောက်ပါဟိုဘက်ကနေတကိကလည်း3 4ဘု5ဘုပေါက် အဲလိုစသည်အပြင်တော်တော်များများတော်တော်များများဟိုနေရာမှာတစ်ခွက်တစ်ခွက်ဒီနေရာတစ်ခွက်တစ်ခွက်ဒါကိုတော့ကြားတဲ့သိက္ခာပေါ့ကြားတယ်သီလကြားသွားတယ်ကြောင်သွားတယ်ပေါ့ဟောနောက်တစ်ခါပျောက်တယ်အတ္တဗလာပျောက်တယ်ဆိုတာကသူအဲ့လိုမျိုးသုံးလေးပုတ်လင်္ကာပုတ်ဆက်ပြီးတော့ကျိုးပြတာမဟုတ်ဟိုနေရာလေးကသိက္ခာပုတ်ကလေးတစ်ခုဒီနေရာလေးကသိက္ခာပုတ်ကလေးတစ်ခုစသည်အပြင်ဒီလိုမျိုးပေါ့အာမုဒဝါဒဝကတပုတ်အာဟောဘကသူရဘာနာဝကတပုတ်အာဟောနေတဲ့ကိရိယကတပုတ်စသည်အပြင်ဟိုနေရာလေးတစ်ခုဒီနေရာလေးတစ်ခုကျိုးတာမျိုးပေါ့ဒါ ဒါပျောက်တယ်အပျောက်တာဟိုနေရာလေးတစ်ခုပျောက်တော့ဒီနေရာလေးတစ်ခုပျောက်အပိဓိကကြောင့်ဘောဇိတာနိတာလောကီချမ်းသာတွေဆိုတာမမျောမမ်းမနဲ့တဏှာကြုံကနေလုကင်းပြီးတော့ဒါစောက်တည်တဲ့သီလမျိုးဒါဒါကိုလည်းစဉ်းမြင်ရအဝิญညုပတ္တတာခုနဗိဇံကိအိတ်တာရှင်းတဲ့တကယ်သူတော်ကောင်းကြီးချီးမွမ်းထိုက်တဲ့သီလမျိုးဒါမျိုးကိုဒါစဉ်းမြင်ရနောက်အပရမတ္တာခုနတဏမနာတတိတုနဲ့မသုံးသပ်အပ်ပဲနဲ့တကယ်ကို မုံမုံမြက်မြက်နဲ့ဒီရှိအရိယာစားတဲ့သူတော်ကောင်းကြီးတွေနဲ့ကျင့်ခဲ့တဲ့အကျင့်ရိုးကြီးပဲဆိုပြီးတော့ဒီလိုမျိုးစိတ်ဓာတ်နဲ့ဇာစောက်တည်ကျင့်သုံးတာနဲ့သီလတွေကိုပြန်ပြီးတော့ဆင်ခြင်ရနောက်ဆုံးတစ်ခုဒီနေရာမှာပြောချင်တာတမာတိတံဝတ္တနိကာနိဥပ္ပဇာနှင့်အပ္ပနာရှိမဂ္ဂုတိအောင်တမာတိကိုဖြစ်စေတတ်ပြီဆိုတာတခါဟော ကိုယ်တိလာကိုကိုပြန်ဆင်ခြင်လိုက်တဲ့အခါမှာတခါတဲ့ဥပ္ပဇာတတမာတိနဲ့အပ္ပနာတမာတိလို့ခေါ်တဲ့ဒီတမာတိနှစ်ပါးနဲ့မဂ္ဂုနိဗ္ဗာန်တိုင်အောင်ဒါ ဖြစ်စေတတ်တယ်ဒီသီလတရားကဒါတော့ကိုဖြူစင်တဲ့သီလတရားလို့ဒီလိုဆင်ញင်ရတယ်ဆိုပြီးဒီလိုမျိုးဒါသီလကိုသီလနှုတ်တိပိုင်းမှာမိမိရဲ့သီလကိုမိမိဆင်ញင်ရတဲ့အပိုင်းပေါ့အဲ့တော့ပြုံးကလေးကြည့်လိုက်လို့ရှိရင်အဲ့တော့ဒီနမနောက်ဆုံးပေါ့ရှိခွင့်မြောက်ကိုထားလိုက်လို့ရှိရင်ဦးဇင်းတို့ရှေ့ပိုင်းမှာကတော့အာကဏဏီအစိတ္တဏီအတ္တပလဏီအကမ္မတာဏီဆိုတဲ့ဒီအပိုင်းကိုကြည့်နော်တိက္ခာဘုဒ္ဓရကောလားကျိုးတာပြောက်ကျိုးတာမကျိုးမပေါက်မပြောင်မကြားရဘူး အကျိုးအပေါက်မရှိရဘူးအပြောင်းအကျလည်းမရှိရဘူးဆိုတော့ဒီအပိုင်းလေးကိုသွားကြည့်လိုက်လို့ရှိရင်ဆိုကြပါစို့တို့တခါကြီးတွေတခါမကြီးတွေငါးပါးတိလာစောက်တည်တို့မို့ရှင်ပါးတိလာကိုးပါးတိလာဆယ်ပါးတိလာစောက်တည်ရင်အဲ့တိတ်စောက်တည်တဲ့တိတ်ခါဘုတ်တွေမကျိုးမပေါက်အောင်စောင့်တည်ပြီးတော့အဲ့ဒီအပေါ်မှာဆင်ញင်ရမယ်လို့ဒီလိုမျိုးလေးဟိုထင်မိတတ်ကြတယ်ပေါ့နောက်ရန်တော်များဆိုတဲ့ထုတ်ဒီပဲခုန229သောတိတ်ခါဘုတ်လို့ခေါ်တဲ့229သောတိတ်ခါဘုတ်လို့ခေါ်တဲ့ဒီပါတိမောက္ခ သီလပေါ့ဒီပါရိမောကတံဝရသီလပေါ့ဒီပါရိမောကတံဝရသီလကိုဒါမကျိုးမပေါက်အောင်ဒါစောင့်စည်းရမယ်လို့ဒီလိုမျိုးဟိုမကျိုးမပေါက်တဲ့ဒီသီလမျိုးကိုဒါယူရမယ်လို့ဒီလိုသွားပြီးတော့ထင်တတ်တာပေါ့အဲ့တော့ဦးဇင်းတို့တကယ်ကတော့ကဒီတိခါဘုတ်တွေကိုစောက်တည်ရဲ့ပိုင်းမှာဒီပါရိမောကတံဝရသီလဒီမဟုတ်ဘဲနဲ့ ဒီတိခါဘုတ်တော်တော်ဟိုတိခါဘုတ်တိလအကုန်လုံးပေါ့တိလကြီး၄ပါးလုံးကိုဒါဆင်ကျင်ရမယ်ဆိုတာအကျုံးဝင်တယ်အဲ့တော့ဒီရမှာဘုတ်ဦးဇင်းတို့က229ဆိုတော့တိခါဘုတ်ဒီပါတော့ဒါမကျုံးမပေါ့မပြောင်းမကြတာနဲ့တွားပြီးတော့အကျုံးဝင်တာပေါ့အကျုံးဝင်တယ်အဲ့သို့တော့ကျန်တဲ့တိခါဘုတ်တွေကဒီညမှာအကျုံးဝင်တော့ဘူးလားကျန်တဲ့တိလတွေပေါ့ဟိုအိန္ဒိယသံဝရတိလအာဇီဝပါရိတုတ်တိတိလပစ္စယတန်တိတိလတိလဒီတိလတွေကကောအကျုံးဝင်တော့ဘူးလားလို့ဒီလိုမေးရရှိတယ် ဒီလိုမေးတဲ့ကြည့်တော့ဦးဇင်းတို့ခုနတခုလေးပေါ့ဒါပြန်ပြီးကြည့်ပေါ့ခုနမိမိရဲ့သီလကိုမိမိစင်ကျင်ရတဲ့အခါမှာတမာတိတံတဏိကာနိတမာတိကိုဖြစ်စီတမာတိကိုဖြစ်စီတဲ့ကိုသီလကိုကိုပြန်စင်ကျင်လိုက်လို့ရှိတမာတိကိုဖြစ်စီတဲ့သီလပါလားဟောဒီလိုသွားပြီးတော့သိတယ်ဒီလိုသွားသိရဆိုတမာတိကိုဖြစ်စီတယ်ဆိုတာရန်တော်များအတွက်မှာဆိုရင်ဒီသီလကြီးလေးပါးကိုမလုံခြုံခဲ့ရင်အာဦးဇင်းတို့ဒါသီလမစင်ကြတော့သီလမစင်ကြလို့ရှိရင်ဘာဖြစ်တော့အဲ့ဒါတမာတိအနေနဲ့မဖြစ်နိုင်တော့ ဓမ္မာရီမဖြစ်နိုင်တော့သူ့အတွက်ကြောင့်မိမိရဲ့သီလကိုမိမိစင်ကျင်ရမယ်ဆိုတဲ့အပိုင်းမှာဒီတိတ်ကံပုတ်တွေတွေမဟုတ်ဘဲနဲ့ဟုတ်လားသီလကြီး၄ပါးပေါ့ဟုတ်လားပရိမောကတံဝရသီလတွေမဟုတ်ဘဲနဲ့အိန္ဒိယတံဝရသီလအာဇီဝဗာရိတုတ်တိသီလပစ္စယတန်ဋိတသီလဆိုတဲ့ဒီသီလတွေကအကျုံးဝင်နေဆိုတာကိုဒီညမှာနားလေသဘောပေါက်သွားဖို့လိုတာပေါ့အဲ့တော့ ဒီတို့တကကြီးတကမကြီးတို့တော့ဒါကအင်မတန်ရှိုးရှင်းတာပေါ့နော်ပြိုးရှင်းနေဆိုတာတိတ်ကဘုရင်၅ပါးတိလာစောက်တိတာတဲ့ပုဂ္ဂိုလ်က၅ပါးတိလာမကျူးမပေါက်ရင်ဒါလုံတော့ခုနကရှင်ပါတိလာဂောပါတိလာစသည်အပြင်စောက်တိထားတဲ့သူတော်ကောင်းတွေအဲ့ဒီတိတ်ကဘုတ်ဒီကိုမကျုံးပေါက်တဲ့တိလာတွေကိုအာရုံယူပြီးတော့ပွားများရင်ဒါရပြီအဲ့ဒါလိုပြောလို့ရတာပေါ့အဲနောက်တကဘောရဘာသာသူတော်ကောင်းအနေနဲ့ခုနပြောတဲ့ဟိုမိစ္ဆာအာဇီဝကရှောင်ရှားပြီးတမအာဇီဝဖြစ်ရတဲ့ခုနကုံတမှု၅မျိုးကိုရှောင်ရှား အဲဒါဆိုလို့ရှိရင်ဒါကဒုသီလတရားလေးကိုစင်ကျင်လို့ရသီလနုဒ္ဓတိအနေနဲ့ပွားများလို့ရသို့တော်ခုနသာသနာတော်တွင်မှနေတယ်သာသနာတွင်သားပေါ့ရန်တော်များတွေ့ကြတော့ဒီပါရိမောကသာဝနာသီလလေးလုံုံနေုံနဲ့လုံလောက်ပလားဗျာဆိုတဲ့ဒီလိုမျိုးပေါ့ဒါစဉ်းစားစီရတွေးတော်စီရလေးဖြစ်လာတာအဲ့တော့ခုနပြောသလိုပေါ့ဒီသီလတွေကဟိုစင်ကျင်ရမယ့်သီလတွေသီလနုဒ္ဓတိဘိုင်းမှာဖွင့်ပြတာတွေကိုခြုံငုံပြီးတော့ကြည့်လိုက်လို့ရှိရင် ပါရိမောက္ခတံဝရတိလတခုတွဲကိုရည်စူးတာမဟုတ်ဘူးအဲ့တော့ဦးဇင်းတို့ပါရိမောက္ခတံဝရတိလဆိုခုနပြောတဲ့အကျဉ်းအပြင်229တွဲသောဒါတိတ်ခါပုတ်တွေအကျဉ်းအပြင်ပြောမယ်ဆိုရင်တော့ဦးဇင်းတို့ဒါဒီကိစ္စတွေမှတ်မိလို့အောင်ပြောရင်9180တာတင်ချာကလေးထုတ်9တန်3000 6000ပေါင်းများထောင်တိတ်ခါကိုဆိုပြီးဒါရှင်းပြတော်တွေကမှတ်သားလွယ်အောင် အကျဉ်းအပြင်ပြောမယ်ဆိုရင်တော့ဂရေပေါင်းခုန9185တောင်း5တန်း3တောင်း6000လောက်များတယ်ပေါ့ဒါတိတ်ခါပုဒ်လေးပေါ့ဒါအင်မတန်များတယ်အဲ့တော့ဒါလေးကိုဒါမှတ်မိလွယ်ခြင်းတော့ခုနအကျဉ်းအပြင်တော့220ခုနပြောမှတ်မိတယ်အကျဉ်းအပြင်ဆိုလို့ကျွန်တော်ဦးဇင်းတို့ 9180တာတင်္ချာကလေးတို့5တန်း3000 6000ပေါင်း9000တိတ်္ခါဘုဒါတိတ်္ခါဘုဒီဒါဂရီနဲ့ချီပြီးတော့ဂရီ9180 5တန်း3000 6000တော့များတယ်ဒါကြေချစ်လိုက်လို့ရှိရင်တိတ်္ခါဘုဒီအမတန်များတယ်ပေါ့ဒါကတော့229တဲ့တိတ်္ခါတနည်းအားဖြင့်ပါဠိမောကတမ္မရာတီလာထဲမှာအကျုံးဝင်တဲ့တိတ်္ခါဘုဒီပေါ့ဒီတိတ်္ခါဘုဒီကိုလည်းမကျုံးမပေါက်မပြောင်းမကြအောင်စောက်တည်ရမှာဖြစ်တယ် ပြီးတဲ့အခါကျတော့အိန္ဒိယတောင်ရသီလအာဇီဝပါရိသုရိသီလပစ္စယတန်တိလသီလဒီသီလတွေကိုလည်းစင်ကြင်ထားမှာဖြစ်တယ်။သို့မှသာလျင်ဒီသူတော်ကောင်းတယောက်သို့မဟုတ်ဒီရန်တော်တစ်ပါးအနေနဲ့ဒီသီလနုဒ္ဒတိကမ္မထံကိုပြန်ပြီးတော့စင်ကြင်တဲ့အခါမှာဒါမိမိရဲ့သီလတွေကမိမိကိုခုနပြောတဲ့အာဝမ်းမြောက်ဖွယ်ဖြစ်မယ်အတ္တမာတိရဲ့အခြေခံဖြစ်နေစဉ်းစားမလားပညာရှိသူတော်ကောင်းတွေရဲ့ချီးမွမ်းတိုက်တဲ့ဝิญဉ္ပတ္တအနေနဲ့စင်ကြင်မလားတကယ်ဥစင်ကြင်ပုံပေါ့ခုနအခန္ဓာ အစိဒဆိုတဲ့ဒီလိုစင်ကျင်မုံရှင်မျိုးတွေကဘယ်ပိုင်းနဲ့စင်ကျင်မလဲဝิญญูပတ္တတာနဲ့စင်ကျင်မလားဒီအိတ်နဲ့ဟိုတိလာကြီးလေးပါးကိုလုံခြုံထားလို့ရှိရင်ဒါပညာရှိတွေဒါကြီးမွန်လိုက်တဲ့တိလာဖြစ်ပြီးအော်နောက်ကတမာတိတောင်းတဲ့ကတိလာဖြစ်နေသလားမိမိရဲ့တိလာကတကယ့်ကိုမကျိုးမပေါက်တရားကြီးလေးပါးလုံခြုံလို့ဒါသမာဓိတောင်းတဏိကအနေနဲ့တည်နေပါလားအဒါကိုစင်ကျင်ပြီးတော့ဒါပွားများလို့ရအောင်အဲ့တော့ဆိုလိုရင်းကပြောချင်တာကတော့ပါရိမောကသမဏတိလာတစ်ခုတည်းလို့ဒီလို မမှတ်ရဘူးသီလကြီး၄ပါးလုံးဒီနေရာမှာအကျုံးဝင်နေအကျုံးဝင်မအကျုံးဝင်နည်းနဲ့ပတ်သက်လို့တော့ဦးဇင်းတို့ပြီးရင်ဟိုပါရိမောက္ခသံဃာသီလလေးပြောပြီးပေါ့ခုနအိန္ဒိယသံဃာသီလကစပြီးနည်းနည်းလေးချင်းပြောသွားရင်တော့ဒါနားလည်မှာပေါ့အဲ့တော့ဒီနေရာမှာပါရိမောက္ခသံဃာသီလလေးနဲ့ပတ်သက်လို့ဦးဇင်းတို့နည်းနည်းလေးပြောချင်တာပေါ့ခုနတိတ်ခါဘုတ်တွေပေါ့အခြေအပြင်ဒါဂရီ9180ကျော်ပေါ့ အချင်းအပြည့်290 90သောတိခါဗုဒ္ဓပေါ့ဒီတိခါဗုဒ္ဓကိုမကျိုးမပေါအောင်စောင့်စည်းရတယ်စောင့်ရှောက်ရတယ်ဆိုတဲ့အပိုင်းပေါ့အဲ့ဒီဘိုင်းနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီတိခါဗုဒ္ဓကိုစောင့်စည်းတဲ့အပိုင်းမှာတိခါဗုဒ္ဓတော်တော်များများတော့ဟိုရန်တော်များအနေနဲ့ခုန220နဲ့ပဲဦးဇင်းတို့အချင်းနဲ့ပြောကြပါအောင်ဆို220 90သောတိခါဗုဒ္ဓမှာဘာသာရင်းမှနေတဲ့ရန်တော်များဒီတကယ်ယဟန်ကောင်းယဟန်မြတ်တွေအနေနဲ့တော့တိခါဗုဒ္ဓအများစုကလုံခြုံကြပါတယ်အရေပုံရဦးဇင်းတို့အများစုလုံခြုံကြတယ် အဲသို့တော့ခုနလိုပါ220ခုနှစ်တို့ထဲမှာကျိုးတွေတိခါဘုတ်တွေနဲ့ညီဆုံးတဲ့တိခါဘုတ်တွေကတော့ဟိုအ ਨੇ စုတော့ဖြစ်လိမ့်မယ်သို့တော့အ ਨੇ စုဖြစ်ပြီးမဲ့ထိုတိခါဘုတ်တွေကိုမလိုက်နာမဆောင်သေးနဲ့ဒါသီလကဖြူစင်တယ်လို့ပြောလို့မရဘူးအဲဒီမှာခုနဟိုတကယ်အရေးကြီးတဲ့ပေါ့ဟိုဂရုကအဘတ်တွေကိုလည်းလုံလုံချုံချုံစောက်တည်ထားတဲ့တန်ခါတော်မျိုးတွေများမှာပါအဲ့တော့သို့တော့ခုနတိခါဘုတ်တည်တည်ပဲဖြစ်စီဒီတိခါဘုတ်တွေကိုဦးဇင်းတို့ကဘုရားကပြည့်ညတ်ထားတယ်ဖြစ်ပြီး ပြညတ်ထားတဲ့အတွက်ကြောင့်ဒီတိတ်ကဘုံကလေးတွေကိုသိတယ်ဆိုပြီးတော့လည်းပဲဒါဟိုပေါ်ပေါ်ဆာဆာတွေ့တော်ပြီးတော့ဒါမဖြစ်ခြင်းလို့ရှိရင်တော့ဒါသီလဝိတ္တုအပိုင်းမှာမဖြစ်တော့သီလဝိတ္တုမဖြစ်ရင်ခုနဒီသီလကိုဝိတ္တုဖြစ်ထားတဲ့သီလစင်ကြဲထားတဲ့သီလကိုမှသီလနုတ္တိနေရာမှာကမ္မထန်အနေနဲ့ပွားများမှာဖြစ်ပြီးတော့ဒီသီလနုတ္တိဘာဝနာပွားများဖို့အရေးကမဖြူစင်ထားဘူးဆိုရင်ဒါအင်မတန်မှကိုဒါမလွယ်တော့အဲ့တော့ ဘုရားဟောတဲ့သိက္ခာပုဒ်ဒီထဲမှာဦးဇင်းတို့ခုနဟိုသိက္ခာပုဒ်ဒီပေါ့ခုနဂရုကအာဘလို့ခေါ်တဲ့သိက္ခာပုဒ်ကြီးတွေကိုများသောအားဖြင့်တော့ဒါလုံခြုံအောင်စောင့်တည်ထားကြတာများလေတော့အသိက္ခာပုဒ်ကလေးတွေကိုဒါဦးဇင်းတို့တတိထားသွားကြရမှာဖြစ်တယ်သိက္ခာပုဒ်လေးတွေထဲမှာခုနအသိများတဲ့သိက္ခာပုဒ်တွေကဦးဇင်းတို့နေတကိအာဘနဲ့ပါသိအာဘကအသိများတယ်ပေါ့ဒါဒုက္ခကတော့ဒါဦးဇင်းတို့ပို့ပြီးတော့များတယ်ပေါ့အဲ့တော့တို့တကယ်ကြီးဒကမကြီးအနေနဲ့ဆက်ဆက်တဲ့အပိုင်းလေး ဘာလို့တော့စိတ်ဆက်တဲ့ပိုင်းလေးတွေကိုသိသွားစေချင်တာသိသွားစေချင်တယ်ဆိုတာကဦးဇင်းတို့ဒီသာသနာတော်ကိုကြီးမြောက်ပြီးတော့ကိုးကွယ်နေတဲ့ပြည်စည်းလေးပါထောက်ပံ့နေတဲ့ဒုဒကာကြီးဒကမာကြီးတွေနဲ့သာသနာတွင်မှ နေပြီးတော့သာသနာအောင်ကိုထမ်းနေတဲ့ဒီရှင်ယဟန်တွေနဲ့ကဒါဦးဇင်းတို့ဆက်ဆက်နေတာပဲဆက်ဆက်နေတဲ့အခါကျတော့ဒီသာသနာတွင်မှနေတဲ့သာသနာတွင်သားယန္တော်တွေသီလတရားတွေသာသနာဝန်တန်ရှင်ယဟန်တွေပေါ့သီလတရားတွေကိုဖြူဖြူစင်စင်ဖြည့်ကျင်ဖို့ဆိုတာဒုဒကာကြီးတွေကမာကြီးဘက်ကလည်းပဲ နိမန်လမ်းမှန်နဲ့ချိမြောက်ထောင်ပံ့တတ်ဖို့လိုတယ်ပြုတ္တကကြီးဓမ္မကြီးဘက်ကနိမန်လမ်းမှန်နဲ့ချိမြောက်ထောက်ပံ့တတ်ရင်သာသာနာတွင်သာသာနာအောင်ကိုထမ်းနေတဲ့ရှင်ရန်တွေမှာဒါသီလတရားတွေကဒါစောင့်ရှောက်ဖို့ရန်ပို့ပြီးတော့လွယ်ကူသွားတယ်ပေါ့အဲ့တော့ခုနအတိတ်များတဲ့တိက္ခဗုဒ္ဓတွေထဲမှာဦးဇင်းတို့ဒီဒကာကြီးတွေဒကာမကြီးတွေနဲ့ဆက်ဆက်ပြီးတော့သိထားတဲ့ဟာခုနနေတကိအာဘတ်တွေပေါ့ဒါတွေဒီဟိုတတိမထားရင်ပေါ့ နေတကိရဟန်းတော်များမှာအဘတ်တွေတင်သွားနိုင်တယ်။နောက်ပါစေအဘတ်ထဲမှာလည်းခုနရှိတယ်။ဥမာဝိကလဘောဓနာတိတ်္ခာဘုတ်တွေပေါ့။အကလအကမှာအကကံနဲ့ပစ္စည်းတွေ။အဲဒါတွေကလည်းပဲတို့တကကြီးတို့မှာရင်းဆက်ဆက်နေ။နောက်တစ်ခုဦးဇင်းတို့နေတကိဟိုဥက္ကနာသုဒ္ဓပါပါစီထဲမှာပဲပေါ့။ဥမာဆိုကြပါစို့ကျောင်းဝင်းတစ်ခုအတွင်းမှာဒါမျိုးသားအပေါ်မှာပဲနဲ့မျိုးသမီးတွေကရဟန်းတန်ဃာတော်တွေရှိတဲ့နေရာကိုသွားသွားကြဝင်ကြဝင်ကြထွက်ကြတယ်။ဒါလေးတွေကလည်းပဲဒါ ဟိုရန်တော်များမှာတိလညင်မှန်းဖို့ရန်အကြောင်းပဲရန်တော်ဘက်ကဘလို့ပဲစင်ကျင်စင်ကျင်ခုနရန်တော်ရှိတဲ့နေရာကိုဒါဝင်သွားပြီးပြုတ်သွားပြီးအဖော်မျိုးသားမပါဘူးဆိုရင်ဒါလေးတွေကဟိုသေးမွဲတဲ့အာကလို့ဆိုပေမဲ့ရန်တော်များမှာဒါတိလညင်မှန်းစီတာပေါ့အဲ့တော့အဲ့ဒီပိုင်းလေးတွေနဲ့ပတ်သက်လို့တခါကြီးတခါမကြီးဟိုတိဖို့ဤရန်ပေါ့တိထားတဲ့အချက်ကလေးတွေဦးဇင်းတို့ဒီမှာနည်းနည်းလေးထည့်ပြီးတော့ပြောသွားခြင်းလို့ဒါရန်တော်များနဲ့ပတ်သက်လို့ပေါ့လေအဲ့တော့ကောင်းပြီဘယ်ကစပြောမလဲဆိုတော့ဦးဇင်းတို့ ဒီရန်တော်များဘက်ကစပြီးတော့ပြောကြပါအောင်ဆိုရန်တော်များဘက်ကပြောတဲ့အခါကျတော့ဒီပါရိမောက္ခတံဝရသီလကိုဖြစ်ဖြစ်နိုင်ရေးအတွက်ကဘာလိုအပ်တုံဆိုတော့တတ္တာယပါရိမောက္ခတံဝရသီလတရားတရားနဲ့ဖြည့်ကျင့်ရတာတရားတရားနဲ့ဖြည့်ကျင့်ရတာဖြစ်တော့ရန်တော်များအနေနဲ့ကဘုရားရှင်အခုပြညတ်ထားတဲ့သိက္ခာပုဒ်တွေကိုဖြည့်ကျင့်တဲ့အပိုင်းဘုရားဟောပေါ်မှာယုံကြည်ဖို့လိုတာပဲဘုရားရှင်ကိုယုံကြည်ရမယ်ဘုရားဟောတဲ့ဒေသနာတော်တွေပေါ်မှာယုံကြည်ရမယ်အဲ့ဒီယုံကြည်မှုနဲ့တရားတရားနဲ့ဖြည့်စည်းရမယ် အာဒီတိတ်ကဗုဒ္ဓလေးကတော့ဘာမှအရေးမကြီးပါဘူးလေဘုရားကအရေးကြီးလို့ပညာခဲ့တာပဲဟုတ်ပလားဘုရားကအရေးကြီးလို့ပညာခဲ့တာပဲဒါပေမဲ့ဒါလေးကတော့ဘာမှမဖြစ်ပါဘူးဒါလေးကတော့ဘာမှမဖြစ်ပါဘူးဆိုတဲ့အခါကျတော့အဲ့ဘာမှမဖြစ်ဘူးဘာမှမဖြစ်ဘူးကနေတိတ်ခါဘုတ်လေးကြီးကျိုးပက်လာတာပဲအဲ့တော့ဘုရားဟောပေါ်မှာဦးဇင်းတို့ယုံကြည်ဖို့လိုတယ်နောက်ဦးဇင်းတို့ထေရဝါဒပေါ့ဆိုတဲ့သဘောပေါ့ထေရဝါဒဆိုတာဒီပါလဲဆိုတော့ဒီဆရာစင်ဆက်ပေါ့ဘုရားဟောတဲ့ပါဠိတွေကို ပါဠိတော်ထာဂရတိကဆိုတဲ့ဘုရားရှင်ရဲ့ဒီအဆုံးအမတွေထံလောင်းပြီးတော့ဖြစ်ဆွခြင်းလည်းမရှိအာမလိုအပ်ပါဘူးဆိုပြီးတော့ဖယ်နှုတ်ပြီးတော့ထုတ်ပယ်ထားခြင်းလည်းမရှိဟိုအနည်းဆက်ဆုံးပေါ့ဒါဦးဇင်းတို့ကြံခဲ့တာပြုခဲ့တာတို့တုတ်တံများတွေဒါဟိုပါဠိတော်ထာဂရပါဠိတော်တွေကိုကြည့်လို့ရှိရင်ချိုးချိုးတုတ်တံနေတာထာဂရတွေထဲမှာ ညွှန်ပြထားပြီးမှတကယ်ယနေ့မျက်မှောက်ဖြစ်ပါဠိတော်တွေမှာမရှိတော့တဲ့ဒါတုတ်တံမျိုးတွေတော့ဒါရှိကြပါသို့တော်လည်းပဲအနည်းစားဆုံးအနေနဲ့တကယ်ကိုမူရင်းအတိုင်းပေါ့ရဟောတဲ့မူရင်းအတိုင်းထုတ်ပေးထားခြင်းမရှိဘူးဖြစ်ဆွဲထားခြင်းမရှိဘူးဒါဟိုထေရဝါဒရဲ့အထိပ္ပယ်ပေါ့အဲ့တော့အဲ့မူရင်းအတိုင်းပဲဟောဘယ်သိက္ခာပုဒ်ပြောတော့မလိုပါဘူး ဒီနေရာအရတော့နေရာဒေသအရတော့လိုအပ်ချက်ကြောင့်ပါဒါကိုလုံနေရပါတယ်ဒီသိက္ခာပုဒ်ကိုကျူးလွန်နေရပါတယ်ဆိုတာမျိုးပေါ့အဲဒါလေးတွေကတော့ဦးဇင်းတို့ဒါဟိုရန်တော်ညာဘက်ကဟိုစင်ကျင်ရမယ်အပိုင်းပေါ့အဒီသိက္ခာပုဒ်ဒီဒီနေရာဒေသအရောက်လိုအပ်ပါတယ်ဆိုတာမျိုးမရှိရဘူးဥပမာဆိုကြမှာလို့ဦးဇင်းတို့ဒါတစ်ခုအနေနဲ့ထင်ရှားတာပြောမယ်ဆိုလို့ရှိရင်ဒီဘုရားရှင်ဒီသင်္ကန်းသုံးတဲ့ရန်တော်များကိုခွင့်ပြုတယ် ရာသီဥတုအေးဒဏ်ကိုဒါဦးဇင်းတို့ဗမာရာသီဥတုနဲ့ပြောမယ်ဆိုနတော်ပြာစုပေါ့ပြာစုတဘူတွေပေါ့ပြာစုတဘူတွေဒါတိတ်အေးတဲ့အချိန်ပေါ့အဲ့အေးတဲ့အချိန်မှာဆိုလို့ရှိရင်ဒါရန်တော်များမှာဟိုရာသီဥတုဒဏ်ကို ကာကွယ်ဖို့ရန်အတွက်လုံလောက်တဲ့ဒါအဝိအထေပေါ့သင်္ကန်းပေါ့ရှိရမယ်အဲ့တော့ဘုရားရှင်ဒီတာဘုရားရှင်ကိုယ်တိုင်စံတက်ခဲ့တာအိန္ဒိယ ဆိုတာဒါဦးဇင်းတို့ဗမာပြည်နဲ့ဆိုင်ရင်ဒါအင်မတန်အေးတဲ့ရာသီဥတုကျန်းတဲ့ဒါရတ္တိတာမှာဖျက်ရှင်ပြီးစံတက်ခဲ့တာစံတက်ပြီးတော့ဘုရားရှင်ဒီတင်ကန်းသုံးတွေရှိဒါလွင်နေကောင်မောင်လွင်ပြီးတော့နားလဲလွယ်အောင်ခတ်တယ်လို့ပြောရင်လွင်နေကောင်မောင်ဘုရားရှင်ဒီဒါတင်ကန်းကိုဒါတစ်ထဲသေးနဲ့စမ်းနေတယ်နှစ်ထဲစမ်းနေတယ်သုံးထဲစမ်းနေတယ်နောက်ဆုံးလေးတွေလေးထဲမှာလုံလောက်ပြီဒါဘုရားရှင်ကိုယ်တိုင်ဒါစမ်းတက်ပြီးတော့မှဒီတင်ကန်းလေးတွေတင်ကန်းလေးတွေဆိုတာဟိုအလွာလေးတွေပေါ့ခုလိုပြောတဲ့ခါကျဦးဇင်းတို့သုံးတင်ကန်းသုံးတယ်လို့ခေါ်တယ် အဲဟုတ်ဝိတ္တကိုဝိတ္တငန်းတက်တဲ့အပေါ်ယုံတဲ့ဧကတိယတက်တဲ့ဒါနှစ်ထပ်ဖြစ်သွားပြီဘဝကုဦးဇင်းတို့ဒါခြုံထားတဲ့ဒူကုတ်ပေါ့ဒါဆိုလို့ရှိရင်ဒါလည်းပဲနှစ်ထပ်သူကချုပ်ထားတယ်ဒူကုတ်ဖြစ်တဲ့အတွက်ကြောင့်ပေါင်းလိုက်လို့ရှိရင်၄လွှာပေါ့သင်္ကန်းအဖြစ်ကြည့်မယ်ဆို၃တယ်အလွှာအဖြစ်ကြည့်ရင်၄လွှာပေါ့ဒါဆိုရင်လုံလောက်ပြီဆိုပြီးတော့ဒီလိုပြညတ်ထားတာပေါ့အဲ့တော့ဒီသိက္ခာမုဒ္ဒိဒီဒါ၄တယ်နဲ့လုံလောက်ပြီဆိုပြီးဦးဇင်းတို့ကဒါပဲဝိလို့ဒါနဲ့တင်ညှတောင်းအောင်နေရမှာပဲသူတက်ပို့ပြီးတော့အာဒီကလေး ဟိုစောတာတွေပါဒါမျိုးတွေဒီဒါဘုရားဒေသနာတော်ပေါ်မှာတရားတရားနဲ့ဖြစ်ခြင်းမှုအတွက်ဒါအရေးကြီးလာပြီဒါဒီတိခါဘုတိတိတိဒါဘုရားရှင်ကဒါပြင်စုကလို့ခေါ်တဲ့ဒါအဝိထေတွေကိုလည်းဘုရားရှင်ကအလုံးအခွင့်မပြုထားပါဘူးဒါတိခါဘုရားကဒါအဘတ်တင်နေဟောနောက်တကဟိုအင်္ဂုတ္တရနိကေဝဏီထဲမှာတော့ဘုအင်္ဂုတ္တရနိကေမှာကြတော့ဦးဇင်းတို့ဟိုပပိတိတာဂိဏတုံးမှာဆိုလို့ရှိနေပဲအညောမေရပေါ့ အညောမေအာကဘောကရဏီယောတိဆိုပြီးဒီလိုဟောထားတဲ့အပိုင်းလေးမှာအတို့ဒီလူတို့နဲ့လူတို့နဲ့အပြောဆိုအသွားလာနေတိုင်းမှာတစ်မျိုးတခြားတစ်ပါးအပြင်ကျင့်ရမယ်ဆိုတဲ့အပိုင်းတွေဒီတာဒီလိုအဝိတ္တတွေမွန့်ရဘူးဆိုတဲ့အပိုင်းဒါလေးတွေဒီတာဗာလိပါဠိမောက္ခသံဝရသီလကိုဖြည့်ကြည့်နေတဲ့ရဟန်းတော်များအတွေ့ဒါဘုရားဟောဒီအပေါ်မှာတရားတရားနဲ့ဖြည့်ကြည့်မှုလိုတယ်ဆိုတာကိုဒါဦးဇင်းတို့မိမောင်ထိုးပြတာပေါ့အဲနောက်တစ်ခု နောက်ဒုဒကဣတိဒကမကြီးနဲ့ဆက်သက်နေတဲ့အပိုင်းဆက်သက်နေတဲ့အပိုင်းကဘာလဲဆိုတော့ဟုတ်လားနေတကိအပိုင်းပဲနေတကိအပိုင်းမှာကြတော့ဦးဇင်းတို့ကုဒုဒကဣတိဒကမကြီးတွေကလည်းဒါဗုဒ္ဓဘာသာလူမျိုးများဖြစ်တဲ့အတွေ့အကြုံဒါသန္တရာတွင်းမှာနေတဲ့သန္တရာဝင်တဲ့ရှင်ရန်များကိုပစ္စည်းလေးပါးနဲ့ထောက်ပံ့ပစ္စည်းလေးပါးကတက်တက်ပြောတော့စွမ်းသင်္ကန်းကြောင်းစီးပေါ့ပစ္စည်းလေးပါးနဲ့ထောက်ပံ့စွမ်းလိုရင်စွမ်းကြောင်းလိုရင်ကြောင်းစီးလိုရင်စီးသင်္ကန်းလိုရင်သင်္ကန်းပေါ့ အဲဒီလိုမျိုးစွန့်သင်္ကန်းကြောင်းစီနေဒီလိုတော့ထောက်ပံ့နေတယ်ဒါပစ္စည်းလေးပါသို့တော်ခုနလိုပေါ့ခေတ်ကာလအရလိုအပ်ချက်တွေရှိတယ်အဲလိုအပ်တဲ့ပစ္စည်းတွေရှိတဲ့အခါမှာအဲဒီပစ္စည်းကိုမိမိတို့ကတက်ရိုက်လျှောက်ထားပြီးတော့လိုအပ်တဲ့ပစ္စည်းကိုဒါလျှောက်ထားလို့ပဲဖြစ်ဖြစ်မိမိတို့ကပဲတကယ်ကိုဒါအလိုက်ထိုက်ကိုကြည်ပြီးတော့ဆရာတော်တန်ဃာတော်တွေကအလိုကို ကြည်ပြီးသူတို့နဲ့လိုအပ်တဲ့ပစ္စည်းတွေထောက်ပံ့တာမျိုးပဲဖြစ်ဖြစ်ဒီလိုထောက်ပံ့နိုင်တော့ဒါအကောင်းဆုံးသို့တော်လည်းခုနလိုတခါလေမှရန်တော်များတကယ်လိုအပ်ချက်ကိုမိမိတို့က ဘာလိုအပ်တယ်ဆိုတာမသိတဲ့အခါကျတော့ကဲလိုအပ်တာကိုသုံးဖို့ဆိုပြီးတော့ဒါစီမံရတဲ့အပိုင်းကြီးပါလာတာပေါ့အဲစီမံရတဲ့အပိုင်းကြီးပါလာတဲ့အခါမှာဘာရှိနာတော့ဆိုတော့ဟိုတက်တဲ့ဦးစင်းတို့ဒါနားလည်အောင်ပြောရင်တော့ခုနငွေရေးကြီးပါလာတာပေါ့အပတ်စံနဲ့ကဟိုရန်တော်များကမှဒီသုံးဆွဲလို့ရအောင်သူတို့လိုအပ်တဲ့ပစ္စည်းကိုစီမံလို့ရအောင်ဆိုပြီးတော့ဒါလှူဒန်းတဲ့အပိုင်းကြီးပါလာလှူဒန်းတဲ့အပိုင်းကြီးပါလာတဲ့အခါကျတော့ဘာလှူဒန်းလာတော့ဆိုတော့ဒီခုနငွေပေါ့ အဲရွှေကတော့လူတာနဲပါတယ်ပေါ့ဇာထဲမှာတော့ဣတိညာသုံးနာဆိုရွှေရောငွေရောပါလာပေါ့ယနေ့မျက်မှောက်ဖြစ်နေကြည့်မယ်ဆိုရင်ငွေခုံမှာပေါ့နော်ငွေကပို့ပြီးတော့ဒါထိတိရောက်ရောက်နဲ့ဒါဟိုအတုံးများလာတာပေါ့အဲ့တော့ငွေကိုလူကြတယ်ငွေကိုလူတဲ့အခါကျတော့ဦးဇင်းတို့ဗမာပြည်မှာလည်းပဲရှိရှိတော်တော်စောစောတွေကသူကဘယ်ခင်းလောက်ကလို့တော့ပြောဖို့ခက်တာအောင်ပေါ့တော်တော်စောစောတွေကဆင်းတက်လာတာဘာလဲဆိုတော့ဒီ ရွှေငွေတွေကိုလှူတာပေါ့ရွှေငွေတွေကိုလှူတဲ့အခါမှာရွှေငွေတွေဒီဝင်းကြီးလေးစားတဲ့ဆရာတော်သမတော်များကရွှေငွေတွေဒီမအပ်ဘူးလို့ဒီလိုမျိုးဟိုစာပေထဲမှာလာတဲ့အတိုင်းပေါ့ဟိုပြောကြတဲ့အခါကျတော့တမျိုးပြောင်းပြီးတော့လှူကြတယ်ပေါ့ဘယ်လိုလှူတော့ဆိုတော့ခုနအခုဦးဇင်းတို့ယနေ့မျက်မှောက်ခင်မှာပို့ပြီးတော့တင်ကြလာတာရှေ့ကတည်းကစဉ်သက်လာတာအဲ့ဒါဘာလဲဆိုတော့နဝကံမလှူတယ်ပေါ့နဝကံမလှူတယ်ဆိုပြီးတော့ ဒါပတ်စံကိုဇာယီထဲထဲပတ်စံကိုဇာယီထဲထဲပြီးတော့ဒီဇာယီကိုပဲခုနကဒကာကြီးတွေကမရိတ်ချင်ပါဆိုတဲ့ဒေါ်လာဆိုကြပါစို့ဒါလည်းပဲဒါငွေပဲဒါပတ်စံပဲအဲဒါကိုဇာယီထဲထဲထည့်ပြီးတော့ဒီရန်တော်ကိုနဝကမ္မလူပဲနဝကမ္မလူကျင်လို့ပါဆိုပြီးတော့ဒီလိုလူတာဒါကလည်းပဲကိုကဘာဖြစ်လာလို့ဆိုတော့အစင်လာတစ်ခုကအမှားကြတော့အမှန်ပြည့်ဆိုလို့ပဲဒါကကြာလာပြီကြာလာတဲ့အခါကျတော့ဓာတိပင်နေဟုတ်တယ်လို့မှန်တယ်လို့ဖြစ်လာတယ်ဒကာရမတွေဘက်ကလည်းဒါက ဟုတ်တယ်ရန်တော်မြတ်ဘက်ကလည်းဒါကိုအပြစ်လို့ဟိုမပြောဆိုမထင်တော့ဘူးပေါ့နော်မတင်တော့တဲ့အခါကျတော့ရန်တော်မြတ်ကလည်းဒါကိုလူကန်တယ်ဒါဓမ္မလည်းဒါကိုလူကောင်းတယ်လို့ထင်လာတယ်တဖြည်းဖြည်းနဲ့လူကောင်းတယ်လို့ထင်လာတော့ဒါနောကမှာလူတယ်ဆိုပြီးတော့ဒီရွှေငွေတွေကိုဒါဒီလိုစာအိတ်ဒီအိတ်ဒီရဲ့ထည့်ပြီးတော့ဒါလှူလာတယ်ပေါ့နောက်အသုံးတစ်ခုပေါ့ခုနဝတ္ထုလူပါကြီးပေါ့နောကမှာမို့ဒီကြွကြဝတ္ထုလူပါကြီးဆိုဒီလိုမျိုးနဲ့လည်းဒါသုံးဆွဲလာကြပြန်တယ်ဒါကဦးဇင်းတို့ကဒါ ဒီသာသနာမှာဒါတော်တော်ထင်ထင်ရှားရှားနဲ့သုံးတယ်နဝကမ္မလူတွေဆိုလို့ယဟန်ဒကာတော်မများကနဝကမ္မလူကျင်လို့ဆိုလူလိုက်ရင်ဒါအဆက်သွားပြီလို့ဒီလိုထင်တယ်ဆင်ရပတ်သက်လူကျင်လို့တော့ဒါမပြောတော့ငွေလူကျင်လို့တော့မပြောတော့ရွှေလူကျင်လို့တော့မပြောတော့မအဘူးလို့ကိုယ်တွေကကြာဘူးနာဝရှိထားတယ်ရန်တော်များကလည်းရွှေငွေအနေနဲ့ဆိုရင်တော့လူမခံကောင်းဘူးလို့ပြောကောင်းပြောပေးမယ်အချို့ချို့ခုနလိုပေါ့ဒါရန်တာကအလုံးကိုပြောတာမဟုတ်ဘူးเนาะအဲတို့တော့အချို့ချို့ကခုနလိုပေါ့ နဝကမလူပါဤဆိုရင်ဒါလူခံလိုက်တာပဲနဝကမလူချင်းမာတယ်ဆိုလူလူခံလိုက်တာပဲဝတ္ထုလူချင်းမာတယ်ဆိုလူအလူခံလိုက်တာပဲပေါ့ဒီလိုမျိုးလေးတွေဥစဉ်တို့ဒါဖြစ်လာတာပေါ့အဖြစ်လာတဲ့အခါကျတော့ဒီတိခဗုဒ္ဓီဒီဒါရန်တော်များကိုဒီတော့ညှဉ်းနှွမ်းစေတယ်ပေါ့ဒါတိခဗုဒ္ဓီကကျိုးပေါက်သွားစေတာကိုဒီနေ့တက်ဒီနေ့နဲ့ပတ်သက်လို့အဲ့တော့အဲ့နေရာမှာကတို့တကကြီးဒီမိုက်တွေနဲ့ဆက်ဆက်နေတာပေါ့အဲဆက်သက်နေတာလေးကိုမပြောခင်ဒီတိခဗုဒ္ဓီဒီသာသနာတော်မှာဘလောက်ထိပို့ပြီးတော့ အရေးကြီးတယ်လေရဟန္တာငါတို့တွေအတွက်ဟိုဘလောက်အပြစ်တွေများနေကြလေဆိုတာကိုတခါကြီးဒီကမကြီးသိအောင်နည်းနည်းလေးဒီနေရာမှာပြောချင်တာပေါ့အဲ့တော့ကောင်းပြီဒီရွှေငွေတွေကခုနလိုပေါ့လူရှင်ကလည်းခုနဟိုနဝကမ္မလူတယ်လို့ပဲပြောလူလူဝတ္ထုလူတယ်လို့ပဲပြောလူလူတကယ်ဒီရွှေငွေတွေကိုရဟန်းတော်လက်ထဲကိုထည့်ပြီးလှူလိုက်ပြီးဆိုကြဆိုလှူလိုက်ပြီးဆိုလို့ချင်းဘာဖြစ်မလို့နံပါတ်1အဲ့ရဟန်းတော်ကအဲ့ဒါဒီရွှေငွေတွေကိုကင်တွဲပြီးတော့သုံးဆောင်နေတဲ့အတွက် ဒါအဘကသိနေပြီနံပါတ်1ဒီရှင်ငွေတွေမစွန့်သက်မြပေါ့ဒါအဘသိနေအဲ့တော့သီလမစင်ကြတော့ပါဠိမောကတောင်လာသီလအနေနဲ့ကိုမစင်ကြတော့ဒါတစ်ချက်ကောင်းပြီသူကနေတစင်ဘာဖြစ်တော့ဘာဖြစ်တော့ဆိုတော့အဲ့ဒီရှင်ငွေတွေနဲ့ခုနဝယ်လိုက်ပြီပေါ့ခုနသင်္ကန်းဝယ်ဝစ်ပြီပေါ့သင်္ကန်းဝယ်ဝစ်ပြီတော့အဲ့သင်္ကန်းဝတ်နေတဲ့များတခါအဘကသိနေပြန်ပေါ့တကယ်တကယ်ကြီးစဉ်းစားကြည့် ။အော်နောက်တကအယက်နေမဟုတ်ဘူးကဲဒီကလည်းဒီရွှေတွေငွေတွေကလူလိုက်တယ်ဒီကကြီးတို့တော့နဝကံမှာလူပါကြီးသို့မဟုတ်ဝိတုလူပါကြီးဆိုလူလိုက်တယ်။အဲ့ဒီငွေတွေနဲ့ဒီကလည်းចောင်းဆောက်ပြန်။ဒီចောင်းကြီးဆိုတာဒီကကြီးတို့ကြည်ပိုးဆိုးတယ်။ចောင်းဆိုတာပိုးဆိုးတယ်ဆိုတာဒီကဆောက်ပြီးလို့ပြင်ဒီကကြီးတို့ဒါတသက်တာနေရောပဲ။ကဲအဲ့ဒီចောင်းကြီးအဲ့ရွှေတွေငွေတွေလူကန်းထားတဲ့ဆရာတော်သမတော်ကဆောက်ပြီးဆိုရင်အဲ့ဒီចောင်းပေါ်ကိုနေနေသမျှဒီရန်တော်မှာအပတ်တယ်။ တခါကြီးတို့ကျောင်းလုံးလိုက်ကြီးကိုယ့်အကူဘယ်သူမှလည်းဘုန်းကြီးနဲ့မပြောဘဲနဲ့ကိုယ့်အကူကျောင်းနဲ့လာပြီးဒီကကျောင်းဆောက်ခွင့်ပြုပါပဲနေရာလေးမှာကျောင်းဆောက်လူချင်းတို့ပါဆိုဆောက်လူသွားရင်တော့ဒါကောင်းတာပေါ့ဒါအင်မတန်စင်ကြယ်တဲ့ကျောင်းတစ်ခုဖြစ်အဲ့လိုမဟုတ်လို့ကဲမိမိတို့ကအကယ်ရှင်များကျောင်းဆောင်နေတဲ့ကြားလို့ဒီမှာဘလောက်တန်လူပြီဗျာပတ်စံဘလောက်လူပြီပေါ့အာနဝကမှာဘလောက်လူပြီလူလိုက်ရန်တော်ကလည်းလက်ခံလိုက်ပြီးတော့အဲ့ကြောင်ဆက်ဆောက်အဲ့နေတဲ့ကြီးပဲမအဆက်တော့အဲ့တော့အဲ့ကြောင်ကြီးကလည်းကဲဆောက်ပြီးတော့ဒီကကြီးအဲ့ကြောင်ကြီးကဖြက်ပြလို့မလွယ်ပါဘူး သဘောကမလွယ်ဘူးမလွယ်တော့အဲ့ကြောင့်မှမနင်းနေတယ်များအဲ့ဒါအဘတ်တည်နေတာအဲ့ဒါဘာကြောင့်အဘတ်တင်တာလဲလို့ဒါကဟိုသာသနာတော်မှာဒါအမြဲတမ်းကြီးနေတဲ့ဟိုအဘတ်တည်မပြတ်အောင်ပေါ့နော်ဒီလောက်လျှောက်တင့်နေတတ်တဲ့သဘောကိုဒါတခါကြီးဒီခမကြီးမြင်အောင်ပြောတယ်နောက်တစ်ခုအဲ့ဒါဒီပါလဲဆိုတော့ခုနတခါကြီးဒီခမကြီးဆက်ဆက်နေတာပဲတခါကြီးဒီခမကြီးနဲ့သာသနာတော်ကိုကြီးညိုတဲ့တို့တခါကြီးဒီခမကြီးနဲ့ဆက်ဆက်နေတာအဲ့တော့မိမိတို့ကဘာလို့မလို့အဆက်အောင်မလူတတ်ရင်ဒီသာသနာတွင်းမှာနေတယ် သာသနာဝန်ထမ်းရှင်ရန်များအပြစ်ဒီဒါဖြစ်နေတော့တနည်းအားဖြင့်ခုနနံပါတ်1ဖြစ်တဲ့သီလကြီး၄မျိုးတွေကပါရိမောက္ခတောရံသီလတွေပါရိမောက္ခတမ္မရသီလတွေမစင်ကြအောင်မိမိတို့ကဒါမိမိတို့ကပါဝင်ပတ်သက်နေတာပေါ့နော်မိမိတို့ကပါဝင်ပတ်သက်နေတာမိမိတို့ရဲ့ဆရာသမားတွေရဲ့ပုံမှာဟိုပြန်ပြီးတော့ဆရာနဲ့တပည့်ဆိုတာဒါတဦးပေါ်တပူစောင့်ရှောက်ပေးရတာမိမိတို့ရဲ့မစောင့်ရှောက်တဲ့အတွက်ကြောင့်လည်းပဲဒါအဘက်တွေကတင်နိုင်တယ် အဲ့တော့သင်နိုင်ုံနဲ့ပတ်သက်လို့ဦးဇင်းတို့ကဒီမှာထပ်ပြီးတော့ဒီရွှေငွေဒီဘလောက်ရန်တော်များမှာမအပ်တယ်လေဆိုတာလေးတခုပြောရင်အဲ့တော့ခုနကသုံးဆွဲတာခဏထားလိုက်ရောလမ်းလူပြီးပေါ့လှူလိုက်လို့ကင်လိုက်ပြီးကင်ညာကိုကပဲသူကအပတ်သိမ့်တယ်ဘာမှမဝယ်မချမ်းသေးဘူးမှသင်္ကန်းမဝယ်ဘူးကြောင်းမဆောက်ဘူးဒါဒီရွှေတွေငွေတွေကိုကင်တွင်ဒါနဲ့ကိုပဲသူကအပတ်သိမ့်တယ်သူအနာမတလို့ခေါ်တာအနာမတမသုံးတတ်ကောင်းတော့မသုံးတတ်ကောင်းတဲ့ပစ္စည်းတွေကိုဒါ ကင်တွယ်တဲ့အတွက်ကြောင့်ဒီမှာကိုကစပြီးအပတ်တယ်အဲ့တော့ဦးဇင်းတို့ဒီညံမှာပေါ့လေဟိုနည်းနည်းလေးဒီပါဠိတော်ထာဂရာတွေကယူထားတဲ့ဒီနေတကိနဲ့ပတ်သက်တဲ့သိက္ခာပုဒ်ကလေးကိုဟိုတခိုက်တွေဒီမှာကြီးနားလည်အောင်ပေါ့ဦးဇင်းတို့ခတ်တူတူပေါ့ဟိုတကယ်လေ့လာကြည့်ရင်တော့ဒါဦးဇင်းတို့ဟိုဆက်ပြီးတော့ဒီဝင်ကြီးနဲ့ပတ်သက်တဲ့ဒါသင်္นานတော်၎င်းစသည်အပြင်ဒါမျိုးတွေတင်လာပြီးတော့ဒါသွားလို့ရတယ်ခတ်တူတူပေါ့ဦးဇင်းတို့ဒီရှင်ငွေနဲ့ပတ်သက်လို့ပေါ့အဲ့တော့ရှင်ငွေဒီရန်တော်တွေအနေနဲ့ပေါ့ ရဟန်းတော်လေးဆိုအရှင်သာမဏေလေးပါပါပါတယ်ရှင်သာမဏေလေးနေနဲ့နံပါတ်၄ကိုယ်တိုင်အတူမခံကောင်းနံပါတ်၄မိမိကိုယ်စားသူတစ်ပါးကိုလည်းအလူမခံကောင်း အလူမခံခံကောင်းအာတကကြီးလားဦးစင်းတွေ့တာဒီမှာဒီပတ်စံလေးအာတီဒေါ်လာလေးအတူခံပေးပါဦးဒီလိုလည်းအလူမခံကောင်းနောက်တစ်ခုမိမိအနီးမှာချထားတာကိုလည်းမตายရကောင်းသူကကုံသွားပြီအဲနံပါတ်3ခုမြောက်ကိုကိုယ်တိုင်နဲ့အလူမခံဘူးသူတစ်ပါးကိုလည်းအလူမခံခိုင်းဘူး ရသေးတယ်ဒါပေမဲ့ကိုယ်နားမှာလာပြီးတော့ရှင်မြတ်ဒါရှင်မြတ်အတွက်ဆိုပြီးတော့အနာလာချသွားအဲ့ဒီပုံမှာလည်းမตายရပါဘူးဆိုတော့ဒီသုံးချက်ကဒါအကုန်ဆုံးသွားပြီဒီရွှေငွေဒီဘလူနီးနဲ့မှမဆက်တော့ဘူးဆိုတာဒါပါသွားပြီပေါ့အဲ့တော့ဒီညမှာဒါပေမဲ့ဦးဇင်းတို့ဒီဝင်းဤအထာကရာပေါ့ဒုတိယအုပ်ပါဝင်းဤငါးချမ်းမှာပါဠိကံဒုတိယအုပ်ထာကရာပေါ့အမှန်သမဏ200နဲ့ 59မှာတော့ဘာပါတော့ဆိုတော့ဣဒံဟိရိညာတုံဏံစိရိယတဒေမဣဒံဟိရိညာတုံဏံဆိုတာဒီရွှေတွေငွေတွေကိုပေါ့စိရိယတဒေမစီရီတော်အတွက်တူပါ၏စီရီတော်အားတူပါ၏ဝိရဒတဒေမအကြောင်းအားတူပါ၏နဝကမ္မသာဒေမအမှုအစ်အားတူပါနဝကမ္မဆိုဒီညမှာနဝဆိုတာအစ်ကမ္မဆိုတာအမှုအမှုအစ်ပေါ့ကိစ္စကြီးငယ်အစ်တခုပေါ်လာရင်သုံးဆွဲဖို့ရံပေါ့ နဝကမ္မတာဒီမှာဆိုပြီးဒီလိုလှူဒန်းမယ်ဆိုရင်တော့ဒါမပဲမြင်ကောင်းဘူးဆိုပြီးတော့ဒီလိုပြောထားတာရှိတော့အဲ့ဒီစကားလေးကိုယူပြီးဒီနဝကမ္မလှူပါတယ်ဆိုတာကဒါလာတာပဲနဝကမ္မလှူပါတယ်ဆိုတဲ့စကားလုံးကပေါ်လာအဲ့တော့ဒီမှာအဆက်တယ်ဆိုတော့နဝကမ္မတာဒီမှာအမှုတစ်အားလှူတယ်ဆိုတော့တကယ်တော့လှူတာကဒီရွှေငွေကိုရှင်မယားကိုလှူပါဤဆိုပြီးတော့အလှူခံအနေနဲ့ဒီတန်ဃာကိုလှူတာမဟုတ်ဓမ္မနဝကမ္မတာဒီမိဆိုတာကနဝကမ္မတာဒီမဆိုတာက ရွှေငွေကလှူွယ်အလှူခံကအမှုတစ်အဲ့တော့သုံးဆဲဘုတ်ကအမှုတစ်ကိုလှူတာအရှင်ဘုရားကိုလှူတာမဟုတ်ဘူးတန်ခါကိုလှူတာမဟုတ်ဘူးအဲ့ပုံစံနဲ့ဆိုရင်တော့ရတယ်အခုခေတ်ကအဲ့စကလုံးကိုတော့ယူပြီးတော့သုံးတယ်ဒါပေမဲ့ဘာဖြစ်တုံဆိုတော့အရှင်ဘုရားကလှူပါကြီးဖြစ်တာနဝကမ္မကိုအရှင်ဘုရားကလှူပါကြီးဆိုတော့နဝကမ္မကလှူွယ်ဖြစ်သွားတယ်ဒီမှာကနဝကမ္မကလှူွယ်မဟုတ်ရွှေငွေကလှူွယ် ဒါပေမဲ့လှူလိုက်တာကနဝကမ္မကိုလှူတာနဝကမ္မအတွက်လှူတာအလှူကံကနဝကမ္မဖြစ်တနည်းအားဖြင့်ဒါတက်မဲ့တော့တက်မဲ့နားလဲလျောင်ပြောတာပေါ့နော်နဝကမ္မအတွက်ဒီရွှေငွေဆိုတဲ့ object ပေါ့ရွှေငွေကိုနဝကမ္မအတွက်လှူတာအရှင်ဘုရားအတွက်လှူတာမဟုတ်ဘူးအဲ့တော့တလို့အရှင်ဘုရားအားလှူတာမဟုတ်ဘူးပေါ့အဲ့တော့ object အနေနဲ့ဒီဟိုအလှူလှူဝဝတ္ထုနေတော့ခုနရွှေငွေမှန်ပြီဟိတညာတောနာရွှေငွေအဲ့တော့ ဥပမာဆိုရမှာလို့အရင်တော့အင်္ဂလိပ်လိုပြောရင်အဲ I want to offer the gold or silver or money ပေါ့နော် to new work အာ to new work ပဲဒီအလုပ်အသစ်အတွက် new work အလုပ်အသစ်အတွက်အလုပ်အသစ်အတွက်လှူတာ to you မင်းအတွက်အရှင်ဘုရားအတွက်လှူတာ to ဘန်းတွေဘန်းတွေအတွက်လှူတာမဟုတ်ရဘူး ဗန်းနေအတွက်လူရင်တော့အရှင်မရဆိုတဲ့ဒီရန်တန်ကအတွက်လူမယ်ဆိုရင်တော့ဒီရှင်ကိုကဘလုံးနည်းနဲ့မှမအပ်ဘူးအဲ့တော့ဦးဇင်းတို့အဲ့ဒါကိုတော့ကိုကိုပြပြနဲ့ဟိုသဘောမပေါက်ဖို့လိုတာပေါ့အဲ့တော့အကယ်၍မြတ်အဲ့ဒါဆိုရင်ဒီရွှေတွေငွေတွေကိုခုနလိုပေါ့ရွှေငွေကိုတိုက်ရိုက်ပဲပြောပြီးရွှေငွ e လူကျင်တို့ပါသို့မဟုတ်ခုနနဝကံမအရှင်ပြားကိုလူကျင်တို့ပါ ဝတ္ထုလူကျင်လို့ပါစသည်တာပြောဝိဟာရကိုဦးဇင်းတို့ဒီညမှာဝတ္ထုအနေနဲ့ဘာသာပြန်လိုက်ပုံရပါအဲလူကျင်လို့ပါဆိုလူခဲ့ရင်တော့ဒါအဲ့ဒီရန်တော်ကမအပ်တော့မတ်တာကိုအဲ့ဒါဘလူကြောင့်မအပ်တာတော့မေးတော့ဒုဒကာကြီးဒီမကြီးကြောင့်မအပ်တာအဲဒုဒကာကြီးဒီမကြီးကအဲ့အောင်လူရမှာပဲမိမိတို့ကအဲ့စက်စက်ပြအောင်ဒါကပ္ပိယကာရကရှာကပ္ပိယကာရကထာမှာအနန္တမှာသို့မဟုတ်ကိုကိုယ်တိုင်ကပ္ပိယကာရကလုပ်ပြီးအာရှင်မယားဥမာဆိုကြပါဆို1000တန်ပေါ့ဥမာဒေါ်လာဆိုလဲဒေါ်လာ1000တန် ရန်တော်တို့နဲ့အဆက်တော်ပစ္စည်းကိုတပြည့်တော်လှူဒန်းလိုချင်တယ်ရှင်မြတ်လိုအပ်တဲ့ပစ္စည်းရှင်တပြည့်စီမှာအလူခံမှာတထောင်တန်းဥမာကိုကတထောင်တန်းလူခံတဲ့အတွက် तू က1500တန်းလူလို့တော့အလူလာပြီးအလူခံတော့ကိုကမလူနိုင်ဘူးပေါ့ကိုကတထောင်တန်းလို့ရည်စုတိုင်းအဲ့ဒေါ်လာတထောင်တန်းရှင်မြတ်ဘာပစ္စည်းပဲလို့လို့စေးပဲလို့လို့ကြောင်းပဲလို့လို့သင်္ကန်းပဲလို့လို့စွမ်းပဲလို့လို့ဘာပဲလို့လို့တထောင်တန်းတပြည့်စီမှာအလူခံမှာအခုကိစ္စပိုလွယ်သေးကိုကလည်းဟိုဒီအဆက်အသွယ်နဲ့ခုနဖုန်းနံပါတ်တွေပါတွေပေးထားရှင်မြတ်အချိန်မြင့်လူခံတထောင်တန်းပစ္စည်းတပြည့်စီမှာ တထောင်တန်ပစ္စည်းအဲလိုအပ်တဲ့ရန်တို့လိုနဲ့ပစ္စည်းရန်တို့လိုနဲ့အဆက်သုံးပစ္စည်းပေါ့စွမ်းသင်္ကန်းကြောင်းစီကြံတဲ့လိုအပ်ရရာကိုတပြို့ထားမှာတထောင်တန်တထောင်တန်လူခံပါအဲ့လိုလျှောက်ထားလိုက်လို့ရှိရင်ကိုကိုတိုင်းဒီပလင်ကပိယဖြစ်သွားအဲ့ဖိတ်ထားတဲ့အတွက်ကြောင့်လေအဲ့ရန်တော်ကကုစုမှာလူခံကောင်းတယ်ဥမာဆိုကြပါစို့စေးလူတွေလူခံမယ်နောက်ဆုံးအသုံးဆောင်ပစ္စည်းတစ်ခုခုလူတွေဒီတထောင်တန်အတွင်းကအလူခံလို့ရတယ်1500ဘို့2000ဘို့တော့သွားအလူမခံနဲ့ပေါ့ဒါမဲ့ရဒါကိုကိုတိုင်းကပိယလို့သို့မဟုတ်လို့ရှိရင်ခုနလိုပေါ့ ဒီဆရာတော်သမတော်တွေမှာကပ္ပိယကာရကအကြောင်းတိုင်းမှာပဲဖြစ်ဖြစ်ပေါ့လေအခြားဒါကပ္ပိယကာရကရှိတယ်ဆိုတော့လေဒီကပ္ပိယကာရကထာမှာအရှင်မြတ်ကြီးတပြည့်တော်တော့တထောင်တန်သောဒါပစ္စည်းတွေအရှင်မြတ်ရဲ့ကပ္ပိယကာရကထာမှာအနှံပြီးတော့လူတန်းထားတယ်အရှင်မြတ်လိုအပ်တဲ့ကဒီတထောင်တန်သောတထောင်နဲ့တန်ဖို့ညီမြသောဘာပစ္စည်းပဲဖြစ်ဖြစ်အဆက်သောပစ္စည်းကိုရှင်မြတ်အလုခံတော်မူပါဆိုပြီးဒီလိုရှောင်ရင်တော့တို့တကကြီးဒီကမကြီးဒီဘက်ကလည်းဒါအံ့ဆက်ဆက်နဲ့သာသနာတော်ကိုကြီးမြောက်တောက်ပံ့လူခံရကြသလို မိမိတို့ရဲ့ဆရာသမားတွေမှာလည်းဒီအပြစ်တွေသီလတိတ်္ခာတွေမကြိုးပြတ်တော့ဘူးပေါ့သီလတိတ်္ခာတွေမကြိုးပြတ်တော့ဘူးဒါကတော့တို့တခါကြီးတွေဒီမကြီးနဲ့ဆက်ဆက်နေတဲ့တိတ်္ခာဘုတ်တွေနောက်တိတ်္ခာဘုတ်တွေကိုဒီပါဠိမောက္ခသာဝနာသီလနဲ့ပတ်သက်လို့နောက်ခုနတို့တခါကြီးတွေဒီမကြီးနဲ့ဆက်ဆက်နေတဲ့တိတ်္ခာဘုတ်တွေထဲမှာနောက်ဘာပါတော့ဆိုတော့ခုနဦးဇင်းတို့အစာအာဟာရတွေပဲအာစာအာဟာရတွေဒီရန်တော်များကနံပါတ်1အကက်ခံပြီးမှပုံပြီးသုံးဆောင်ရမယ် အဲ့တော့အကက်ဒမီမှာဘုံမေးသုံးဆောင်လာဖြစ်တဲ့အတွက်ကြောင့်အကြောင်းရောက်လာတဲ့ရှင်မြတ်ဓမ္မဆုံးညံလေးထားခဲ့ပြီးပြဆိုပြန်သွားတဲ့ပုံစံမျိုးဒီအဲ့ဒါရဟန်းတော်များကိုအဲ့အစစနဲ့လှူတာဟုတ်မလားမဟုတ်ပါဘူးခင်ဗျာမဟုတ်တော့ဘူးအဲ့တော့မိမိတို့ကသူကြောက်ဆိုအချိန်ကာလတခုအနေနဲ့ဟိုအချိန်အရင်ကြီးမရောက်တော့မှဒီဆုံးညံလေးတော့ကတ်ဖြစ်အောင်တော့ကတ်ခဲ့ရမှာဒါနံပါတ်1ဟောနံပါတ်2ဘာဖြစ်တော့ခုနှစ်ဆုံးကြိုင်ကိုကတ်လိုက်ပြီဆိုကြဆိုဒီနေ့ကတ်တဲ့စွန်းစွန်းဟင်းဒီ ဒီနေ့12နာရီလို့ခေါ်တဲ့ပေါ့ဦးဇင်းတို့မွန်းတက်တဲ့အချိန်ပေါ့တခါကြီးတို့ရှိမှဆိုဒါမွန်းတက်ကတော့တနေရာနဲ့တနေရာမတူဘူးပေါ့ဦးဇင်းတို့ဗမာပြည်ရှိပုံရ12နာရီလို့သတ်မှတ်ပေးမယ်ဒါ12နာရီမထိုးခင်မွန်းတက်သွားတဲ့အချိန်ရှိတယ်12နာရီထိုးပြီးမှမွန်းတက်တဲ့အချိန်လည်းရှိတို့ထို့တူပဲဒါနိုင်ငံပေါ်မူတည်ပြီးတော့မွန်းတက်ခြင်းတွေကတော့ထိုက်တင်တယ်ဟိုကိုယ်လည်းမရှိတယ်ပြောချင်တာကအဲ့မွန်းတက်တာပေါ့နိုင်နဲ့မတတ်မှတ်ပဲနဲ့မွန်းတက်တဲ့အချိန်ကြီးပဲအဆက်တယ်အဲ့တော့ဒီနေ့လာပြီးတော့စွမ်းလူလိုက်တယ် ဟိုအာယုံတက်တဲ့အချိန်ကနေလှူထားတဲ့ဒီစွမ်းဒီအဲ့ငုံမတက်ခင်အတွင်းတော့အဲ့ယဟန်တော်အတွက်ဒါကအဆက်တွေဖုံးပေးသုံးဆောင်အောင်ဒါပေမဲ့ငုံတက်သွားပြီးနောက်တနေ့အာယုံတက်တဲ့အချိန်မှာသုံးဆောင်မယ်ဆိုရင်အဲ့ဒါကသုံးဆောင်လို့အာဘတ်တင်သွားတယ်သူကတန်တိရိကာတကတိတ်ခါဘုတ်တစ်ခုအရာပြန်ပြီးတော့အာဘတ်တင်ကြတယ်သူမိသိမ့်စီထားလို့အကက်ခံပြီးတော့တိမ့်ထားလို့အာဘတ်တင်တိမ့်ထားတဲ့ပစ္စည်းကိုသုံးဆောင်လို့အာဘတ်တင်အဲ့လိုအာဘတ်တင်သွားပြန်အဲ့တော့ တခါကြီးရမှအလုံးမလို့ဆိုတပတ်စာကြောင်းသွားပြီးဆုံးဖို့ခဲ့တယ်ဆိုတဲ့ပုံစံမျိုးဒီအဆက်တဲ့စီမံလူတန်းခြင်းမျိုးဟုတ်ပါမလားမဟုတ်ပါဘူးဗျာမဟုတ်ဘူးမဟုတ်ဘူးအဲ့ဒါလေးတွေကတော့တို့တခါကြီးတွေကမကြီးတွေနဲ့ရန်တော်များနဲ့ဆက်ဆက်နေတဲ့ဝိနိတိခဘုခိတွေပဲတခါကြီးတွေကမကြီးတွေဘက်ကဒါပြည့်ပြည့်စုံစုံနဲ့နေ့စဉ်တော့ငါတို့စီကကုကွယ်တဲ့တန်ဃာတော်တွေအဆရာတော်တွေထံကိုငါတို့စွန့်ကြိုင်ပို့မှဖြစ်မယ် ဘာဖြစ်လို့တော့ဒီနေ့ငါတို့ပို့ခဲ့တာတပတ်စာဆိုပို့ခဲ့ရင်ဒါကြီးဒီဒီရန်တော်တန်ဃာတော်တွေအတွက်မဆက်ဘူးဆိုတာမျိုးကိုမိမိတို့ကနားလည်ပြီးတော့ဒီအပြစ်တွေမဖြစ်အောင်မိမိတို့ကဝိုင်းဝန်းကူညီဆောင်ရှောက်ရင်တချို့တချို့သိက္ခာပုဒ်တွေကရန်တော်များမှာစောင့်တင်ရဖို့ပို့ပြီးတော့မလွယ်ကူဘူးလားလွယ်ကူပါတယ်ခင်ဗျာလွယ်ကူသွားတယ်ဒါကတော့ဒါတို့တက္ကကြီးတွေတက္ကမကြီးတွေဘက်ကနားလည်ရမယ်သိက္ခာလို့ ပုတ်လေးတွေပေါ့ကောင်းပြီအဲ့တော့ဒါကဗာရိမောကတန်ဝရသီလနဲ့ပတ်သက်လို့ပေါ့ရန်တော်များနဲ့တို့ပစ္စည်းလေးပါထောက်ပတ်တဲ့ဒကာကြီးတွေဒကာမကြီးတွေနဲ့ဆက်နွယ်နေတာလေးတွေကိုဒါခက်ချင်းချင်းပြောတာအဲ့တော့အဲ့လိုမျိုးမိမိတို့ကတက်တည်နားလည်ပြီးတော့ရန်တော်များမှာဗာရိမောကတန်ဝရသီလတွေစင်ကြယ်ရေးအတွက်ဒါမိမိတို့ကဝိုင်းဝန်းဖိမဆောင်ရှောက်မယ်ဆိုရင်ဒါဖြစ်နိုင်တဲ့တိတ်ဖြစ်နိုင်တယ်ပေါ့နော်ဖြစ်နိုင်တဲ့အပိုင်းလေးတွေရှိတယ်အဲ့ဒီအပိုင်းလေးတွေကိုတို့တကိုက်တိတမိုက်တိလည်းဝိုင်းဝန်းပြီးတော့ဒါဆောင်းလျှောက်ပေးဖို့ဆောင်းလျှောက်လည်းပေးစီခြင်းနဲ့ဆောင်းလျှောက်ပေးကြမှာလို့လည်းဦးဇင်းတို့ကတို့တကိုက်တိတမိုက်တိကို ဒါမေတ္တာရက်ခံပါတယ်ဒီနေရာနေဒါတို့သာသနာတွင်နေတဲ့သာသနာဝန်ထမ်းရှင်ရန်များဖြူဖြူစင်စင်နဲ့ဒီနောက်သိက္ခာတွေဖြစ်ကျင်နိုင်ရေးအတွက်ဒကာကြီးဘက်ဒကာမကြီးဘက်ကတောင်းရှိတာပေါ့ကောင်းပြီနောက်တစ်ချက်ကတော့ဒါကပါဠိမောက္ခတောင်းတာသီလနဲ့ပတ်သက်လို့ပေါ့ဒါခုနသီလနုဒ္ဓတိဘန်းမှာရဟန်းတော်များအနေနဲ့ဒီသီလနုဒ္ဓတိကိုပွားများတော့မယ်ဆိုရင်ခုနမိမိတို့ကျင့်သုံးရမယ်ဘုရား ရှင်သတ်မှတ်ထားတဲ့ဒီတိခါဘုတ်တွေပေါ့120ခုနှစ်တွေသောအတိခါဘုတ်တွေကိုဖြူဖြူစင်စင်နဲ့စောက်တီကျင့်သုံးထားရင်မကြိုးမပေါက်အောင်စောက်တီကျင့်သုံးထားရင်ဒါတိလာနုဒတိပွားများလို့ရပြီပေါ့သို့တော့ခုနတိလာတစ်ခုဖြစ်တဲ့ဒုတိယမြောက်တိလာဖြစ်တဲ့အိန္ဒြိယတံဝရတိလာပေါ့အဲ့တော့အိန္ဒြိယတံဝရတိလာကိုဦးဇင်းတို့ကသွားတဲ့အခါကျတော့ဒီအိန္ဒြိယတံဝရတိလာလုံခြုံရေးပေါ့အိန္ဒြိယတံဝရတိလာလုံခြုံရေးကြကြတော့ ဟိုအင်္ဂရီဒါမျက်စိနာနာလျာကိုစိတ်ဆိုတဲ့ဒါဒွါရ6ပေါက်ကိုဒါဆောင်ကြည့်ပြီးတော့လုံခြုံအောင်ဆောင်ကြည့်ထားရင်တော့ဒါအင်္ဂရီအတံဝနာတိလာကလုံခြုံမှာဖြစ်တယ်။သို့တော့ဒီနေရာမှာတိလာနုတ္တိနဲ့အင်္ဂရီအတံဝနာတိလာနဲ့ဘာဘလို့ဆက်နွယ်နေသလဲလို့မေးပြန်ရင်ဦးဇင်းတို့ပါရိမောက္ခတံဝနာတိလာတွေလုံခြုံရေးတည်အင်္ဂရီယတံဝနာတိလာနဲ့အများကြီးသက်ဆိုင်တယ်။အင်္ဂရီကို မဆောင်ထိန်တဲ့ရန်တော်တစ်ပါးအနေနဲ့ ပါရိမောက္ခသံဝရသီလတွေကိုအချိန်ကြာကြီးလုံခြုံအောင်စောင့်တည်ထားဖို့ဆိုတာအင်မတန်မှမလွယ်ကူအဲ့တော့ပါရိမောက္ခသံဝရသီလတွေကိုဖြူဖြူစင်စင်နဲ့ကျင့်သုံးစောင့်တည်ခြင်းနဲ့ရဟန်းတော်များသည်လည်းပဲအိန္ဒြိယသံဝရသီလကိုဒါမိမိတို့ကဖြစ်ကျင်နေရမှာဖြစ်တယ်ဒါကြောင့်မလို့ပါရိမောက္ခသံဝရသီလနဲ့အိန္ဒြိယသံဝရသီလသီလဆက်ဆက်နေတာပေါ့နောက်တစ်ခုဒါရဟန်းတော်များအတွေ့ပြီးတော့တို့တခါကြီးတွေဒီကမာကြီးတွေပါဒီအိန္ဒြိယသံဝရသီလကြာအကျုံးဝင်လာပြီ။ အဲ့အိန္ဒိယသံဃာသီလကိုမိမိတို့ကလည်းစနစ်တကျနဲ့တကယ်လို့ဖြည့်ကျင့်နိုင်တယ်ဆိုရင်တော့မိမိတို့ရဲ့ဒီကျင့်ခြင်းဖြစ်တဲ့သမထဝိပဿနာလုပ်ငန်းတွေကလင်းလင်းမြန်မြန်နဲ့လွယ်လွယ်ကူကူနဲ့အောင်မြင်ကြမှာဖြစ်ပေမဲ့အကယ်၍အိန္ဒိယသံဃာသီလကိုမဆောင်စည်းကြဘူးအိန္ဒိယသံဃာသီလကိုမှ အမြင်ကိုလည်းမဆောင်စည်းဘူးအကြကိုလည်းမဆောင်စည်းဘူးမြင်ကိုလည်းမဆောင်စည်းဘူးအကြကိုလည်းမဆောင်စည်းဘူးဆိုခဲ့ရင်ဒီသီလတရားကအိန္ဒိယသံဃာသီလကမလုံတော့အမြင်အကြ အနတ်အတွေ့အထိပေါ့အကုန်လုံးကိုဒါမိမိတို့ကမဆောင်သေးခဲ့ရင်ဒါအိန္ဒိယတံဝရသီလကမလုံတော့အိန္ဒိယတံဝရသီလမလုံရင်မိမိတို့ရဲ့သီလသမာဓိပညာဆိုတဲ့ဒီကျင့်နေနေကိုဖြစ်ခြင်းဖို့ရတာမလွယ်ကူတော့ပေါ့ဒါကြောင့်မလို့လည်းပဲဒါအိန္ဒိယတံဝရသီလဒီဒါဖြစ်ခြင်းရမယ်သီလတစ်ခုဖြစ်တယ်နံပါတ်1အနေနဲ့ဒီလိုသဘောပေါက်ရနောက်တစ်ခါဒီအိန္ဒိယတံဝရသီလလုံခြုံနေတဲ့သူတော်ကောင်းတယောက်ဒီဒီမိမိလုံခြုံနေတဲ့ အိန္ဒိယသံဃာသီလတွေကိုတပံပြန်ပြီးတော့ဒါဆင်ခြင်လို့ရှိတယ်ပဲဒါတမာတိတွေဖြစ်နိုင်တာပဲအတိလာနုတ္တိကမ္မထာလည်းဖြစ်နိုင်တာပဲဒီလိုလည်းပဲဦးဇင်းတို့ဒါဟိုဆက်နွယ်ပြီးတော့သဘောပေါက်ရမှာပေါ့အဲ့တော့ဒီနေရာမှာအိန္ဒိယသံဃာသီလအစောက်တရားနဲ့ပတ်သက်လို့တော့ဦးဇင်းတို့အိန္ဒိဒါမျက်စိနာနာလျာကိုစိတ်ဆိုတဲ့ဒါ dra 6ပါပေါ့အိန္ဒြေတွေကိုစောင့်ကြည့်ရမယ်ဆိုတဲ့အပိုင်းကတော့ဒါအများကြီးဒုဒဂါကြီးဒုမာကြီးတွေဟိုနားလည်တွေ့တာပေါ့နော် ဒါအိန္ဒြေတွေကိုဆောင်သိမိအဲ့တော့ရှေ့ကောင်ကိုရှိခဲ့တယ်ဦးဇင်းတို့မျက်မှောက်ခင်မှာလည်းပဲအင်မတန်အားကြအတူယူစရာဒါဆရာတော်သမတော်တွေဒါမိမိတို့ကိုလမ်းပြနေဆရာတော်သမတော်တွေရှိဦးဇင်းတို့ထင်ရှားတာဆိုလို့ရှိရင်ဒါအိန္ဒြေတွေဆောင်သိတဲ့အပိုင်းမှာဒါအင်မတန်ထင်ရှားတဲ့ယနေ့မျက်မှောက်ခင်မှာရှိတဲ့ဆရာတော်ကြီးတွေဒါတခါကြီးဒီကမကြီးဒါကြည်ညိုပြီးစိတ်ထဲကနေမှတ်မြော်ပြီးကြည်ညိုလို့ရအမှဆိုကြပါလို့ဦးဇင်းတို့ကျေးဇူးတော်ရှင်ဘာလို့ဆရာတော်တို့ဟောနောက်တခါ ကြည့်သလိုရှင်ရောစရာတော်ကြီးတို့တိပိဋကရောစရာတော်ကြီးတို့ဒါအင်မတန်အိန္ဒြေတွေကိုအိန္ဒိယတံဃာတိတာတို့ဒါဦးဇင်းတို့ယနေ့မျက်မှောက်ခင်ပါတကယ်ကိုပြည့်ပြည့်စုံစုံနဲ့အာဖြည့်ကျင်ကြတဲ့ဆရာတော်ကြီးတွေပဲသို့တော်ဒီဆရာတော်တွေတွေတော့ပြောတာမဟုတ်ပါဘူးဒါဆရာတော်များစွာရှိပါတယ်ထင်ရှားတဲ့အတဲကဦးဇင်းတို့ပြောတာပေါ့ဒီလိုဆရာတော်သမတော်တွေကိုဒါအာယုယူပြီးတော့မိမိတို့ကိုယ်တိုင်နဲ့ဖြည့်ကျင်တယ်လို့ရတယ်ပေါ့ဒါကတခါရေးတခါမှရေးပါဦးဇင်းတို့ရဟန္တာငါးပါးနဲ့ထို့တူပဲမိမိတို့ကိုယ်တိုင်နဲ့ဒီအိန္ဒိယတောင်နာတိတာတွေကို လုံခြုံအောင်ကြည့်ကြရမှာဖြစ်တယ်လို့အဲ့လိုအတူယူအကြပေါ်ရာဆရာတော်သမတော်တွေကိုလည်းဒါမိမိတို့ကပုံစံစံနမူနာထားပြီးတော့ဒါအတူယူပါဖြည့်ချင်းကြရမှာဖြစ်တယ်။ဒါရှိသာသနာသမိုင်းမှာတော့ဒါတွေကများစွာရှိခဲ့တာပေါ့ကဲထားတော့အဲ့တော့အချင်းအရာပေါ့သူပြောချင်တာကအဲ့တော့အိန္ဒိယတံဝရသီလသည်အိန္ဒိယတံဝရသီလသည်လည်းပဲဒီသီလနုတ္တိ ဘာဝနာပွားများရေးအတွက်သူလည်းပဲတစိတစ်ပိုင်းအနေနဲ့ပါဝင်နေအထူးသဖြင့်ရန်တော်များအတွက်ပါရိမောက္ခတောင်ရသီလတို့မိမိတို့ကယူခဲ့ရင်တော့ပါရိမောက္ခတောင်ရသီလတွေစင်ကြယ်ရေးအတွက်ပါရိမောက္ခတောင်ရတွေကိုပြန်ပြီးတော့ဒါသီလနုတိဘာဝနာနေအနေနဲ့ပွားများရေးအတွက်ဒီအိန္ဒိယတောင်ရသီလကဒါအရေးကြီးတဲ့အခန်းကဏ္ဍအနေနဲ့ပါဝင်နေတာဖြစ်တယ်။ဒီပါရိမောက္ခတောင်ရသီလတွေလုံခြုံရေးအတွက်အိန္ဒိယတောင်ရသီလတွေလုံခြုံပါမှဖြစ်တယ်ဆိုတာကိုလည်းနားလေသဘောပေါက်ဖို့လိုတာပေါ့ နောက်တစ်ခုကတော့ဦးဇင်းတို့ဒီအိန္ဒိယသံဃာသီလကခုနနားလည်လွယ်တော့နောက်တစ်ခုသီလဖြစ်တဲ့အာဇီဝမာရိတုတ်တိသီလအာဇီဝမာရိတုတ်တိသီလကတော့ဦးဇင်းတို့ဒီညမှာဒါဟိုပြောစရာကြီးအမှန်တန်များတာပေါ့နော်ပြောစရာကြီးအမှန်တန်များတဲ့အခန်းကဏ္ဍဖြစ်တော့သွားတယ်အဲ့တော့ဒီအာဇီဝမာရိတုတ်တိသီလနဲ့ပတ်သက်လို့ဦးဇင်းတို့ဟိုပြောစရာတွေများတဲ့အခါကျတော့အခုတကကြီးတွေတကမာကြီးတွေအတွက်ပေါ့အာဇီဝပါတိတုတ်တိသီလအနေနဲ့တမေဝဉ္ဇောင်းစင်ကြယ်ကြီးအတွက်ကတော့အထူးသဖြင့်တော့ဦးဇင်းတို့ဒါခုန ပုံသဏ္ဍာန်၅မျိုးပေါ့ဘုရားရှင်ဟိုရှောင်ရှားမယ်ဗုဒ္ဓဘာသာသူတော်ကောင်းမျိုးကောင်းသားမျိုးကောင်းသမီးတွေအတွက်ရှောင်ရှားမယ်ဆိုတဲ့ဒီဟိုအတမွေးအကုန်စရောင်းဝင်မှု၅မျိုးကိုဒါရှောင်ရှားမယ်တစ်ဖက်ကတစ်ဖက်ကလည်းခုနဟိုကိုကအကြွေကံ၅ပါးဆောင်လိုက်ထားတဲ့ဖြစ်ဒီကံ၅ပါးတွေကပါဏိပါဒအရိဏဒါနာမှုတဝါဒဆိုတဲ့ဒီလိုမျိုးပေါ့ကာယကံဝစီကံတွေလွန်ကျိုးပြီးတော့တမေဝါကြောင့်ပြုတာမျိုးတွေဒါမလုပ်လို့ရှိဒါအာဇီဝပါရိတုတ်တိသီလအနေနဲ့ကတော့ ဒါစင်ကြယ်ပြီလို့ပြောလို့ရတာပေါ့ရဟန်းတော်များအတွက်ကြပြန်တော့ဒီအာဇီဝပါဠိတုတ်တိသီလအင်မတန်ကျေဝန်းတယ်အင်မတန်ကျေဝန်းတဲ့အခါကျတော့ဒီအာဇီဝပါဠိတုတ်တိဖြည့်ရေးအတွက်အာဇီဝပါဠိတုတ်တိသီလဖြည့်ရေးအတွက်ဦးဇင်းတို့ဘာတွေပါလာတော့ဆိုတော့ဒီသီလတိတ်ခါတွေပေါ့အဲ့တမှာဦးဇင်းတို့ဘာတွေလဲဆိုမြည်ရဲ့အခါကျတော့ဒီကုလဒုဒနာကုလဒုဒနာဆိုတာကတော့ဒါအမျိုးကိုဖြစ်စည်းတယ်လို့ တက်ရဲ့ဘာသာပြန်လို့ရပါတယ်သို့တော့ဒါဒကာရမတွေနဲ့တရားတရားကိုဖြစ်စည်းပြီးတော့သာသနာတော်မှာနေတယ်ဒါလိုဟိုအတိတ်ပဲပေါ်လွင်အောင်ဘာသာပြန်ရမှာအဲ့တော့ဒကာရမတွေရဲ့ဒီတရားတရားကိုဖြစ်စည်းပြီးသာသနာတော်မှာအတမွေးဝမ်းကြောင်းပြုနေတယ်ဒါဒီလည်းမိစ္ဆာအာဇီဝါထဲမှာပါတယ်မိစ္ဆာဇီဝါထဲမှာပါတယ်တမွေးဝမ်းကြောင်းမစင်ကြေဘူးပေါ့နောက်တစ်ခါဦးဇင်းတို့အဲ့မှာဒီကုလဒုသနာရှင်မျိုးပြီးတော့ဘာတွေပါလာတော့ကုဟနာ၃မျိုးအံဩဘွေတွေလောက်ပြတာပေါ့နောက်တစ်ခါလပနအစရှိတဲ့73ပါ နောက်ကနိမိတ်တိကဆိုရင်နမိတ်တိပြတာ6ပါးပေါ့နောက်ကနိဗ္ဗေတိက7ပါးပေါ့နောက်ကအနေတနာပေါ့အနေတနာဆိုတာကတော့ဟိုမကောင်းတဲ့ရှာမိခြင်းပေါ့အဲ့လိုရှာမိခြင်းကဒါ21ပါးပေါ့အဲအဲ့ဒါမျိုးတွေနဲ့ခုနလာဘတက္ကာရတိလောကပေါ့လာဘဆိုရလက်လာဘတက္ကာရဆိုရပူဇော်မှုတွေနောက်ကတိလောကဆိုရကြောသောမှုပပိစ္ဆဆိုရဒီလိုမျိုးအကြောင်းတရားတွေအခြေခံပြီးတော့ရလာတဲ့ပစ္စည်းလေးပါခန္ဓာတွင်းမှာနေတဲ့ရန်တော်များအဲ့ဒါဒီဒီပါမှာသူက နာမအာဇီဝမဖြစ်တော့အဲ့လိုအကြောင်းမျိုးတွေကြောင့်ရလာတဲ့ပစ္စည်း၄ပါးဒီထိုးသုံးဆောင်နေတဲ့ရဟန်းတော်အတွက်နာမအာဇီဝမဖြစ်တော့နာမအာဇီဝမဖြစ်တော့ဘူးဆိုပြောင်းပြန်ပြန်တော့မိစ္ဆာဇီဝဖြစ်သွားတာပဲအဲ့တော့ဒါနာမအာဇီဝဖြစ်ရေးအတွက်ရဟန်းတော်များမှာဒါအင်မတန်အရေးကြီးတယ်ပေါ့အဲ့တော့အရေးကြီးတဲ့အခါကျတော့ဦးဇင်းတို့ဒီမှာဒီကုလဒုသနာရှင်မျိုးပေါ့အမျိုးကိုဖြည့်စည်းတာနဲ့ပတ်သက်လို့ပေါ့ဒါတခါကြီးတခါမကြီးနေလဲတော်တော်ကိုဒါသက်ဆိုင်ကြီးပြန်တယ်ရန်တော်များအဇီဝပါဠိတော်တိတိလာဖြည့်ရေးအတွက်ပေါ့ ဘာတွေသက်ဆိုင်နေလဲဆိုတော့ဓမ္မဒီကုလတုဒနာရှင်မျိုးလေးကိုဦးဇင်းတို့ခတ်ဟိုတူတူဓမ္မပြောကြရအောင်အဲ့တော့ဗာလဲဆိုတော့ဦးဇင်းတို့ဓမ္မဟိုပန်းပြီးခြင်းပေါ့ဓမ္မတွေကိုပန်းပြီးတာပန်းပေးခြင်းတတိပေးခြင်းနောက်တစ်ခါရေချိုးကတဲ့မုံပေးခြင်းခုခေတ်ဆိုတော့ရေချိုးတဲ့စက်ပြမုံတို့လို့ပေါ့ကိုတိုက်တဲ့ဟာတွေပေါ့ဒါပေးခြင်းပေါ့နောက်တစ်ခါမြင်းညက်ပေးခြင်းပေါ့မြင်းညက်ဆိုတာအင်းဒီပါတွေစောက်တဲ့ခါရှိတယ်ပေါ့ခုခေတ်ဆိုရင်တော့ဒါအိမ်စောက်တဲ့ဒါပစ္စည်းမျိုးတွေပေါ့နော်ဒါမျိုးတွေမြင်းညက်ပေးခြင်းနောက်ဝါပေးခြင်း ဝါပေါ့နောက်တစ်ခါဒံပူပြီးခြင်းဟောနောက်တစ်ခါကျတော့ခြေပြင်းသွား၍ပစ္စည်းအစကားဒါတွေကိုတည်ဆောင်ခြင်းပေါ့ဥပမာပစ္စည်းတွေပဲသွားရင်ဒီပဲပစ္စည်းတွေဘလူအိမ်ပို့ပြီးပါအဲဒါကိုကနေပြီးတော့ရန်တော်ကနေပြီးလူယုံပစ္စည်းတည်ပြီးသွားတာဒကာဓမ္မတယောက်ထံနေနောက်တယောက်ထံနောက်မို့စကားပေါ့စကားပါလိုက်တာဘယ်စကားလေးပါလိုက်ပါဘယ်စကားလေးပြောပြတယ်မှာဆိုအဲ့ဒါရန်တော်ကဒီဘက်ကတကာပြောခိုင်းတဲ့တကာကိုဟိုဘက်ကတကာသွားပြောတာမျိုး အဲ့ရှင်မျိုးအဲ့ခုနှစ်မျိုးနောက်တကစေကူခြင်းတစ်မျိုးစေကူပေးရရန်တော်များကစေမကူပါအောင်ဒါလည်းပဲတခါကြီးတခါမကြီးဒါဟိုတိထားတဲ့အချက်တစ်ခုထဲမှာပါတော့ရန်တော်များကြီးစေမကူကောင်းအဲ့တော့အဲ့ရှင်မျိုးဒီဒါကုလတုတနာပဲအမျိုးတွေအမျိုးကိုဖြစ်စည်းတယ်လို့ပြောတာခုနဒကာရမတွေရဲ့တရားတရားကိုဖြစ်စည်းတာပေါ့ဖြစ်စည်းတယ်ဆိုတာဘာပြောတာလဲဆိုတော့မွေးကဆိုကြပါစို့ဒကာကြီးတွေဒကာမကြီးတွေကဆရာတော်သမီးတို့တွေကိုကြီးညိုတယ်စီကတ်တယ်ကိုယ်ကိုယ်တွေလှူဒန်းတယ်ဆိုတာကမူရင်းတရားတရားပဲ တကယ်တရားတရားအစင်မှန်မူရင်းတရားတရားတရားတရားအစင်မှန်လို့ပြောခြင်းကဘာလဲဆိုတော့ခုနကံကံရဲ့အကျိုးကိုယုံကြည်ပြီးတော့ဒီဖရာတရားတန်ခါယနာမြတ်သုံးပါးပေါ်မှာယုံကြည်တယ်ကံကံရဲ့အပေါ်မှာယုံကြည်တယ်ယုံကြည်ပြီးတော့စိတ်ကတ်တယ်ကိုယ်ကိုယ်တယ်လှူဒန်းနေတော့ဒီတရားတရားကတရားစစ်တရားမှန်အဲ့တရားတရားဒီမတန်ကျိုးကြည်တယ်ဥမာမိမိတို့ကခုနလူလားတောင်းတရင်ထိုကဲ့သို့ကံကံအကျိုးပေါ်မှာယုံကြည်တယ်ဖရာတရားတန်ခါယနာမြတ်သုံးပါးပေါ်မှာယုံကြည်ပြီးတော့ပြုလိုက်တဲ့ခုနဒါနတစ်ခုပဲဆိုကြစို့အဲ့ဒါနကခုန မှန်ကန်တဲ့စစ်မှန်တဲ့တရားတရားဖြစ်တဲ့အတွက်အဲ့ဒီတရားတရားနဲ့လူတန်းတဲ့ဒါနကိုအခြေပြုပြီးမိမိတို့ကခုနဟိုနမတမောတိဉာဏ်ရအောင်ဘုရားစုပံမလားအက္ခတာဝကအပြစ်စီကဗုဒ္ဓစုပံမလားအက္ခတာဝကစုပံမလားမာတာဝကစုပံမလားစသည်အပြင်စုတွေပံလို့ရတယ်။ဦးဇင်းတို့ဘုရားအလောင်းပဲကြည်ကြည်အက္ခတာဝကမထေမြတ်တွေလည်းအလောင်းတော်တွေကိုပဲကြည်ကြည်ပါဠိပြည့်ခဲ့တဲ့အပေါင်းမှာဒီလိုဒါနာပန်းနေရှင်မြန်းပြီးတော့ဒါနာကုသိုလ်တွေပြုပြီးတော့ဒါဟို ပါရမီစုတွေတောင်းခဲ့တာပေါ့နော်မေတ္တာပြရိပန်နေစင်မြန်းနိုင်ခဲ့တာအဲ့လိုပဲဒါကဘာလဲဆိုတော့ခုနပြောတဲ့မှန်ကန်တဲ့တရားတရားပေါ်မှာအခြေခံပြီးတော့ပြုတဲ့လူဒန်းမှုတွေပါဒီလိုအကျိုးပေးဒါပေမဲ့ဒီတရားတရားကိုဖြည့်ဆည်းလိုက်တယ်ဆိုတော့ခုနလိုပေါ့ပုံမှန်တရားတရားမှုပဲနဲ့အော်ငါ့ကိုပန်းပေးထားတဲ့ဘုန်းကြီးယဟန်တော်ပဲငါ့ကိုတတိပေးထားတဲ့ယဟန်တော်ပဲငါ့ကိုခုနအာဝမ်းပေးထားတဲ့ယဟန်တော်ပဲအာစိတ်ကုပေးထားတဲ့ယဟန်တော်ပဲဆိုပြီးတော့စီကတ်တယ်ကိုယ်ကိုယ်တယ်လှူဒန်းတယ်ပေါ့ အဲ့ခါကျတော့အဲ့လိုစိကတ်ကိုကိုတဲ့လူတန်းမှုတွေဒီဒကာကြီးတွေကသရာတရားကမူရင်းသရာတရားမဟုတ်တော့ခုနကံကံရဲ့အကျိုးပေါ်မှာယုံကြည်တဲ့သရာတရားမဟုတ်တော့ဘုရားတရားတန်ခါဆိုတဲ့ဒီယန္တမြတ်သုံးပါးပေါ်မှာယုံကြည်လို့ယုံကြည်တဲ့သရာတရားကိုအခြေခံပြီးလူတန်းမှုမျိုးမဟုတ်တော့အာခုနလိုပေါ့အငါ့ကိုစိကုပြီးလို့လူတန်းတယ်ငါ့ကိုဗာပေးထားလို့ဒီဘုန်းကြီးကိုငါလူတယ်ဆိုတဲ့အခါကျတော့ဒကာကြီးရဲ့သရာတရားကအယောင်ဆိုးသွားတယ်ဗာဆိုးသွားတော့ အယောင်ဆိုးသွားပါတယ်ခင်ဗျာအယောင်ဆိုးသွားပြီအယောင်ဆိုးသွားတဲ့အတွက်ကြောင့်အဲ့ဒီသဒ္ဓါတရားမျိုးနဲ့လူတန်းတဲ့ဒီကောင်းမှုဒီဟိုကြီးကျယ်ဖွံ့ဖြိုးများမြတ်တဲ့အကျိုးကိုမပေးတော့အဲ့တော့ကြောင့်တခိုင်းတွေရဲ့သဒ္ဓါတရားဒီပျက်စီးသွားပြီလို့ပြောတာအဲ့တော့ရန်တော်တပါးကခုနပြောတဲ့ရှင်မျိုးပေါ့ခုနတန်းပေးမယ်တတိပေးမယ်ခုနရေချိုးကတဲ့ပုံပေးမယ်မြင်းညက်ပေးမယ်ဝါပေးမယ်အာဓမ္မူပေးမယ်ခုနလူတွေရဲ့အမှုတွေကိုဆောင်ရွက်ပေးမယ်ပေါ့စကားတွေပဲပါမယ်သူမို့ပစ္စည်းတွေတဏှာတဏှာတည်ယူပို့ဆောင်ပေးမယ်နောက်စေကုပေးမယ် အဲ့လိုမျိုးတွေလုပ်ပြီးတော့အတန်မွေးဝါးကြောင်ပြုတ်နေတယ်ဆိုရင်ဒီယန်းတော်ဒီဒါဒီယန်းတော်ရဲ့အတန်မွေးခြင်းဒီကမစင်ကြတော့ဘူးအဲ့တော့ဒါကြောင့်မလို့ဒါတွေဒီဒကာကြီးတွေကမကြီးတွေဆက်ဆက်နေတယ်ဘလို့ဆက်ဆက်နေတော့အကြောင်းတော်လေဆိုရင်ဒီခါလေးမှာအကြောင်းညံထဲမှာပန်းပန်းလှလှလေးပွင့်နေရဆိုရင်အာရှင်မြအဲ့ပန်းမွန်လေးလိုချင်လိုက်တာခုလိုရလာပြီဟာဘုန်းကြီးကဘာပြောရမလဲတကယ်အကြောင်းနဲ့လာပြီရှင်မြအဲ့ပန်းမွန်လေးကလှလိုက်တာဗျာပန်းလေးခူးချင်လိုက်တာဆိုဘာပြောရမလဲဘာပြောမလဲဆိုတော့တချို့ချို့ဆိုတော့ ဟိုဘုန်းကြီးကလည်းမပြောချင်လို့လားမပြောတာလားတော့မသိဘူးလက်ထွက်သွားတာတို့သဘောပဲလို့ပြောလိုက်တော့ဒကာကြီးတို့ကပူသွားအဲအဲ့မှနေစလာပြီပြဿနာကပြည့်ပြည့်ရောဒကာကြီးတို့ကဒကာအာငါအဲ့ကြောင့်ပန်းလေးခူးလာတာသွားပြီးတော့စွန်းလေးတကြိုင်တော့ပူပုံမှစလာကဲအဲ့စွန်းကိုစားတဲ့ဘုန်းကြီးဒီအရန်တော်ဒီတန်ဃာတော်ဒီဘာဖြစ်တော့အဲ့အသမင်းဝမ်းခြင်းမှဒါမစင်ကြတော့အဲ့တော့ကြောင်းလာလို့ဒါဆိုဒါကြောင့်မလို့ဦးဇင်းတော်ကလာတဲ့အခါကျတော့ပန်းခူးခြင်းဟိတ်မခူးနဲ့မပေးနိုင်ဘူးဆိုပြန်တော့လေ တခါကြီးတို့ကဘယ်လိုဖြစ်အောင်အဲ့ကြောင့်ငါနောက်ဘယ်တော့မှမသွားတော့ဘူးလေဆိုရင်တခါကြီးတို့မှာအခွင့်အရေးတွေတကဆုံးရှုံးမသွားပြန်ဘူးလားကြောင်းမသွားတော့ဘာဖြစ်မလို့ခုနပြောတဲ့တရားမနာရဘူးသီလမစောင့်တရားဘူးသူတော်ကောင်းတရားတွေနာကြခွင့်မရဘူးတရားကြည်ညံခွင့်မရတော့ဘူးဆိုတဲ့အကျိုးတွေကတခါတစ်ဘက်ကလှည့်ပါလာပြီဟမ်ကောအဲ့တော့တခါကြီးတို့ကတိတက်ထားမယ်ဆိုငါတို့ကြောင်းသွားတယ်ဘာမှငါတို့ကမတောင်းဘူးဘုန်းကြီးရှိရတောင်းမတောင်းကောင်းဘူးဆိုတာလည်းနားလဲတာတောင်းလည်းမတောင်းဘူးဒါဆိုရင်အဆင်ပြေတယ်အဲ့လိုပဲကိုကဘာမှမသိညာမသိကြောင်းသွားဘူးလှလှလေးတွေ့လူချင်းနဲ့ ပန်းတွေ့တဲ့လူချင်းကိုပန်းမုံလေးနဲ့ခူးချင်းပန်းမျိုးလေးနဲ့လူချင်းဆိုတဲ့အခါကျတော့အကုန်လုံးကကျောရရှိသေးအဲ့ကြောင်းဉာဏ်နဲ့သွားပြီးတော့ဒီမြေကမှအောင်မြေဆိုပြီးကြောင်းဉာဏ်ရဲ့မြေကိုဒီကရဲ၌တိမ်ပေါ့အထူးသဖြင့်တော့တိမ်နေဦးတယ်လို့ဆောက်တယ်ကအဲ့တိမ်အောက်ကမြေ၌၌ပြီးတော့ကဲသူ့အိမ်အနေရကင်းမြင်လို့တဲ့အဲ့မြေကိုလာယူပြီးသူ့အိမ်ထဲမှာလိုက်ကျူတယ်အဲ့တော့မြေရတဲ့ဦးဇင်းတို့ပေးကောင်းတဲ့ထဲမှာမပါဘူးမမတော့လက်ကြောင်းလာပြီးမြေလူချင်းတို့ဆိုလာပြီးတည်တည်တုံနေတော့အဲ့လုံနေတဲ့လူကိုဟေ့မပေးနိုင်ဘူးပြောပြန်တော့လေခုနပြောတဲ့ပြဿနာ မကောင်းတဲ့လို့ပေးမယ်ဆိုပြန်တော့လေပြတ်တယ်အဲ့တော့ရန်တော်မြန်မာကသို့တော်ဦးဇင်းတို့ဒီအတွက်မှာတော့ဒီဝင်းဒီပိုင်းကိုဟိုကျေးဇူးတော်ရှင်ဘောက်ဆရာတော်ကတော့တကယ့်ကိုတိတိကျကျဟိုဆုံးမထားတဲ့အတွက်ကြောင့်ဒါကတော့ဟိုအစဉ်ပြေပြီမဲ့အမှန်မှအစဉ်ပြေဖို့တော်တော်ခက်တာအဲ့တော့ဒါကဒဂိုက်တွေတမကြီးတွေဘက်ကဒီအကြောင်းတွေကိုတကယ်နားလည်ထားရင်ဒီအလုံမျိုးတွေကိုမိမိတို့ကရှောင်လိုက်တာနဲ့တပြိုင်တည်းဒီရန်တော်များမှာမိမိတို့ကိုယ်ွယ်စည်းကပ်နေတဲ့သန္တရဝန်ထရှင်ရန်များမှာဒီတိလာတရားတွေခုန အာဇီဝပါဠိတုတ်တိသီလနဲ့ပတ်သက်လို့ဒီတရားတရားတွေကဖြူစင်းမသွားနိုင်ဘူးလားဖြူစင်းသွားနိုင်ပါတယ်ခင်ဗျာဖြူစင်းသွားနိုင်တယ်ဒါတခါကြီးတွေနဲ့ဆက်ဆက်နေတဲ့အပိုင်းတွေပေါ့ကျန်တဲ့မညေတော့အများကြီးရှိတယ်ဒီသီလပိုင်းနဲ့ပတ်သက်လို့ပေါ့လေကျန်တဲ့ပြောစရာတွေတော့တော်တော်များများတော့ရှိတာပေါ့သို့တော့ဒီကတခါကြီးနဲ့ဆက်ဆက်တဲ့အပိုင်းလေးတွေကိုလည်းပြောသွားချင်တာပါတာပေါ့နောက်တစ်ခုကတော့ခုနပြောတဲ့ညံတော်များဒီခုနသီလနုဒ္ဓရီဘိုင်းကိုပွားများတဲ့အခါမှာပါရိမောက္ခတံဃာသီလတွေမဟုတ်ဘူးဒီပြည့်ပြည့်အာဒီဝပါတိတုတ်တိသီလပေါ်မှာလည်း အခြေခံတယ်ဆိုတာကိုပြောချင်တာ။ဘာကြောင့်လဲမိမိတရားကိုမိမိကဆင်ခြင်ပြီးမိမိတရားကိုမိမိကဆင်ခြင်တဲ့အခါကျတော့ခုနဆိုကြပါစို့နောက်ဆုံးကိုပေါ့တမာတိတမာတိတောင်းတဏိကနေပေါ့။အော်ငါရဲ့သီလတွေဒီတမာတိကိုဖြစ်စေတတ်တဲ့အကြောင်းပဲဆိုပြီးဆင်ခြင်တဲ့အခါမှာဟာငါတော့တမာတိရောမဖြစ်တော့ဘူး။ဟိုတကမာကြီးကလာလို့ဟိုတကကြီးကလာပန်းတောင်းလို့ပြီးပြီ။သူလာကြတဲ့ဆွန်လဲစားမိပြီ။သူပင်ပြီးတော့လူတဲ့သင်္ကန်းလဲဝှက်ထားပြီ။ကဲအဲ့ရန်တော့မှဘလို့လို့ပြီးစိတ်ကတမာတိဖြစ်အောင် မဖြစ်တော့အဲ့ဒီလာကြီးကိုပြန်ဆင်ခြင်းနေလို့သီလနုဒတိအနေနဲ့ဝမ်းမြောက်ဝမ်းသာနဲ့တမာရီ concentrate ဖြစ်ပါမလားတခါကြီးတခါမကြီးမဖြစ်နိုင်ပါဘူးခင်ဗျာမဖြစ်နိုင်တော့အဲ့တော့ပရိမမသာဝရတခုလည်းဆင်ញင်ရမှာတော့မဟုတ်ဘူးဒီသီလတွေကိုလည်းဆင်ញင်ရမှာအဲ့တော့ကြောင်းသွားပြီဆိုရင်မိမိတို့ကလည်းအလားနေတဲ့ထိုင်တဲ့ပြောတဲ့ဆိုတတ်ဖို့တော့မလိုဘူးလားလိုအပ်ပါတယ်ခင်ဗျာလူတွေလိုအပ်တယ်အကြောင်းရောက်တဲ့အခါမှာအာကိုကကျွတ်ရှိသေးတယ်ဦးဇင်းတို့ဟို ခုခေတ်ဆိုရင်တော့တခိုက်တို့ဘက်တော့မသိပါဘူးဦးဇင်းတို့ဘက်ဆိုခြံလေးတွေကလည်းကျေတော့တစ်ပင်လေးတွေစပင်တောက်ပင်လေးတွေစိုက်တာဟိုစိုက်တာတော့ကပ်ပြရည်စိုက်တာပေါ့တိတိရလည်းတခါလည်းနေနေလေးနဲ့တိလက်ကန်းလေးမိမိတဲ့အခါကျဘာဖြစ်လဲသူသဖြင့်တော့ဦးဇင်းတို့ဒီမှာစိုက်တာကိုယ်စိုက်တာဟိုပါလေ6လကိုယ်ဆိုနေနေလေးလေးနဲ့တခါလည်းတီးခဲနေအောင်တီးတာခဲနေအောင်တီးတာလားခဲပြင်းရင်မလွတ်လောက်အောင်တလောက်ကိုတီးတာအတီးတဲ့အခါကျတော့ရောက်လာရောက်လာပြီးတော့တခါအကွေးပင်တွေ့တော့ဘာဖြစ်တော့ လူကြီးကပြဿနာတယ်ကလေးကအဲ့ကိုတိမျိုးစားခြင်းတာစားခြင်းတော့မိဘကလည်းတိတဲ့မိဘကတော့ကိစ္စမရှိဘူးမတိတဲ့မိကဘာလို့လဲဆိုတော့တခါတည်းဘုန်းကြီးရှင်လာပြီးတော့ရှင်မြကိုတိတိတုံးတော့ကလေးကျွေးခြင်းလို့ပြရတယ်တော့ကဲအဲ့ဒါကမတော်တော့ဘူးပေါ့နော်မတော်တော့ဦးဇင်းတော်ကတော့ဒီလိုပဲပြောရတာပဲအဲ့ဒါပေးလို့မရဘူးပေးလို့မရဘူးဆိုတော့လည်းမကြိုက်လို့နောက်မလာလည်းမတတ်နိုင်ဘူးပေါ့ဒီလိုပဲပြောပြောချင်တာကအဲ့ဒါမျိုးဒီဒါဘာလဲဆိုတော့တို့တကကြီးတွေဒီကမကြီးတွေဘက်ကဟိုဟို တက်တည်နားလည်ထားလို့ရှိရင်ဒါလေးတွေရှောင်ရှားလို့ရတာပေါ့ရှောင်ရှားလို့ရမဟုတ်လို့ရှိရင်ခုနပြောတဲ့ရန်တော်များနဲ့တရားဓမ္မတွေရဲ့ဆက်ဆံရေးမှာဒါရန်တော်များအတွက်တိလာတွေညှဉ်းနှွမ်းသွားစီတာအဲဒါအာဇီဝပါရိသုတ်တိတိလာနဲ့ပတ်သက်လို့နောက်တစ်ခုအာဇီဝပါရိသုတ်တိတိလာနဲ့ပတ်သက်လို့ရန်တော်များအတွက်ကတော့ဒါဟိုခုနအများကြီးပေါ့ခုနဟိုဇင်းတို့ပြောစရာတွေလည်းမှာဒီနမိတ်နဲ့ပတ်သက်လို့ပေါ့အဲနမိတ်ပြတာပေါ့နော်အဲဒီဟာနဲ့ပတ်သက်တော့ဇင်းတို့6ပါးရှိတယ်အဲ6ပါးထဲမှာ ခြားပါလုံးကိုအကုန်ချုံပြီးပြောမယ်ဆိုရင်ခုနလက်လက်ပါယာရေးတဲ့ပေါ့စသင်္ကန်းကြောင်းစီဆိုရယ်ပစ္စည်း၄ပါးယာရေးအတွက်ပေါ့ဒါခြုံပြောကြလို့ရှိရင်ခုနအတိတ်နမိတ်ပြတာပေါ့နမိတ်ပြတာပေါ့ဘယ်လိုလုပ်လိုက်လို့ရှိရင်ဘာလေးရအောင်ဘယ်လိုလက်ပတ်ပြောမယ်ဘယ်လိုပုံစံလေးနဲ့ကိုမူရနဲ့ပြမယ်နှုတ်မူရနဲ့ပြမယ်ဒါရအောင်ပေါ့နော်အဲ့တော့အဲ့လိုပြလို့ရှိလေပဲဒါကဟိုအဲ့လိုပြလို့လူတန်းလာပြီဆိုရင်ဒါလူတန်းလို့ရတဲ့ဒီပစ္စည်းတွေကိုဒီဒါနမအာဇီဝကြကြရတာမဟုတ်တော့ မဟုတ်တဲ့ဒီပစ္စည်းတွေကိုသုံးဆောင်ရင်လည်းဒါမိစ္ဆာအာဇီဝဖြစ်တာပဲပေါ့နော်ဒါရန်တော်များအတွက်အဲ့တော့အဲ့ဒါတွေနဲ့ပတ်သက်လို့တော့ဒကာကြီးတွေကမကြီးတွေကိုကြာဘူးနာမှာရှိနေမယ်ဒီနေ့မှာဟိုဒကာကြီးတွေတရားသားကြီးတွေနားနေရတော့နည်းပြင်းပါဆိုလို့ပေါ့လေဝိသုရိမမှာလာတဲ့ထာဂရကအကြောင်းလေးတွေနည်းနည်းပြောကြရအောင်အဲ့တော့ဒီအတိတ်နမိတ်ပြရတဲ့ပတ်သက်လို့ပေါ့ဒီနေ့မှာဒီရန်တော်တကားကဒီသွန်ငံအိမ်ကိုပေါ့ကြွသွားသွန်ငံအိမ်ကြွသွားတော့အိမ်ရောက်တယ်ဆိုအိမ်နဲ့ဝင်ထိုင်ထိုင်တဲ့အခါကျတော့အိမ်မှာနေတဲ့ဒီဒကမကလည်းသူက တရားတရားဒီဘုန်းကြီးကိုရှိဖို့မရဘူးတရားတရားရှိဖို့မရတော့ကျွတ်မလူကျင်တော့ဒီကလည်းဘုန်းကြီးအိမ်ထဲရောက်လာပြီဆိုတော့ဒီကမလည်းဗာပြောတော့အဲဆံကလည်းမရှိဘူးကြီးဆံသွားချအောင်မယ်ဆိုပြီးဘေးအိမ်ကိုထွက်သွားဆံသွားပြီးတော့ချားတာပေါ့လေဘေးအိမ်ထွက်သွားဒါတော့ဦးဇင်းတို့ဗမာပြည်လူဆိုရင်တော့ဒါအိန္ဒိနာချင်းကိုလိုက်ပြီးတော့ဒါဟိုဆံရှာတဲ့သဘောပေါ့အဲ့လိုဘေးအိမ်ကိုထွက်သွားတဲ့ခါကျတော့ဘုန်းကြီးကလည်းအငြင်းမနေဘူးဘုန်းကြီးကအငြင်းမနေဘူးဆိုတော့အဲ့ဒီကမလည်းထွက်သွားအိမ်ထဲမှာဘလူးမလည်းပြီးတော့ဒါကလည်းအိမ်ထဲဝင်ပြီးဒါကလည်းမိဖို့ကြောင်းလည်း အဲတခါလဲနောက်ဘေးကနဲ့ဝင်ပြီးသွားတယ်အကုန်လိုက်ကြည့်လိုက်ကြည့်တော့တခါလဲအဲအိမ်နောက်ဘေးတခါလဲတကားဘေးမှာထောင်းထားတဲ့ကြံချောင်းကြီးလည်းတစ်ချောင်းတွေ့အဟိုဘက်ကတခါလဲကြည့်ရတဲ့အခါကျတော့ဟိုခွက်ထဲမှာလည်းပဲတင်းနေကြီးပဲတင်းနေဆိုတော့ထင်းရက်ခဲပဲဆိုကြပါလို့တင်းနေကြီးရတဲ့တစ်ခဲတွေ့ဟိုဘက်ကချင်းထောင်းထဲမှာငန်းချောက်ပြားကြီးရတဲ့တစ်ခုတွေ့ဟိုဘက်ဆန်အိုးထဲမှာလည်းဆန်တွေကတွေ့ပြီးတော့ဟိုဘက်တခါဆက်သွားတော့ဟိုမှာထောဘက်အိုးထဲမှာလည်းထောဘက်တွေကတွေ့ဟဲဘုန်းကြီးကဒါဒီမြင်ပြီးဒါညီမိပြန်လာပြီးတော့ကိုယ့်နေရာကိုပြန်ထိုင်တယ် ဟိုဓမ္မလည်းတခါတည်းဟိုဘေးအိမ်သွားပြီးတော့တခါတည်းတလောက်ဆိုရင်တော့ဘုန်းကြီးပြန်တော့ဗလားမသိဘူးဆိုပြီးတော်တော်တောင်းလောက်ကြတော့အိမ်ပြန်လာတော့ဒီဘုန်းကြီးကမပြန်သေးဘူးဟုတ်လားဒီဘုန်းကြီးကမပြန်သေးတော့ခက်တော့ခက်ကြည့်ရဲဆိုဘုန်းကြီးကမပြန်သေးတဲ့အခါကျတော့အိမ်နဲ့လာပြီးတော့ဓမ္မလည်းနီးတာပေါ့အဲဆံမရှိလို့သွားချတာဆံကလည်းဘဲမှမရလာဘူးပေါ့လောက်ပြောရင်တော့ဒီဘုန်းကြီးပြန်ပြီပေါ့ဘေးအိမ်သွားလို့ဆံကြည့်လို့မှမရဆိုတော့အဲ့ဒါအဲ့လိုပြောပြောတော့ဒီဘုန်းကြီးကဘာဖြစ်လဲသူကတီးပြီးတော့တီးပြီးတော့သူကလည်းတခါတည်းဆိုဟာဟုတ်မယ်ဓမ္မကြီး ဒီနေ့စွမ်းမရဖို့ရန်အတိတ်နမိတ်ကအစိုးရအကျိုးတွေ့ခဲ့တာအာရှင်မြတ်ဘာတွေ့လို့လုံးပြောပါအောင်အာကျုပ်ပြစွမ်းကထွက်ကောင်းအောင်ဆိုလာတာလမ်းမှာအဲ့ဒါခုနဟိုတကားကြားမှာထောင်းထားတဲ့ကြံလောက်ကြီးရှိတယ်မူကြီးတစ်ကောင်တွေ့တာဟုတ်လားဘယ်လောက်ရှိတယ်တကားသားမှာထောင်းထားတဲ့ကြံလောက်ရှိတဲ့မူကြီးတစ်ကောင်လမ်းမှာတွေ့ခဲ့တာတကားလည်းအဲ့မွေးတစ်ကောင်နဲ့တွေ့ရောတကားလည်းဒီမွေးဘလို့ချောက်လှမ်းလဲဆိုအနှလိုက်ကြည့်တဲ့အခါကျတော့အဲ့ဟိုဘက်ကအိုးထဲမှာထည့်ထားတဲ့တင်းတဲ့ကဲလောက်ကြောက်ခဲကြီးတစ်ခဲတွေ့ တင်းလဲခင်တော့ကြောက်ခဲကြီးတစ်ခဲတွေ့ဒီတခါကျတော့တခါလေအဲ့ကြောက်ခဲကြီးကောက်ပြီးတော့တခါလေအဲ့မွေကိုခြောက်လိုက်ရတယ်မွေကြီးကလည်းဗျာတခါလေထပြီးတော့ပပင်းထောင်လောက်တာဟိုဘက်ချင်းထဲကငရဲကြောက်ပြားကြီးလောက်ရှိတယ်ပပင်းကြီးကဟမ်တခါအဲ့လိုပြောပြီးတော့ဒါရင်လားဆိုတော့မဟုတ်ဘူးတခါလေအဲ့နဲ့အဲ့မွေကတခါလေအဲ့ဒီပပင်းကြီးထောင်ပြီးအဲ့ငန်းကြောက်လောက်ရှိတဲ့ပပင်းကြီးနဲ့ထောင်ပြီးတော့အဲ့ပြစ်လိုက်တဲ့ကြောက်ခဲကိုပြစ်ပြစ်ပြီးတော့ပေါက်တယ်အဲ့မွေရဲ့အဆွေကဟိုဘက်ဆန်အိုးတဲ့ကဆန်သီးတွေလောက်ရှိတယ်မွေဆွေကြီးတွေမြင်လိုက်ရတာဟုတ်လား ကုန်ရောဒါကလည်းဆိုတော့မဟုတ်သေးဘူးတခါတည်းအဲ့ဒါနေမကားသေးဘူးတခါတည်းအဲ့မွေကအကားလည်းပြစ်ပြစ်ပြီးအဲ့ဒီဟိုပြစ်လိုက်တဲ့ကြောက်ခဲကိုပြစ်ပြစ်ပြီးပေါက်တဲ့အခါကျတခါတည်းအစိတ်ကြီးထွက်လာတာကဟိုဘက်ထောဘက်အိုးတွေကထောဘက်ဒေတာကြာညာပဲပြစ်ချွဲပြီးတော့ဟမ်ဒကမအိမ်ထဲမှာရှိတာကုံကောဟုတ်ပါဒကမအိမ်ထဲမှာရှိတာကုံကောဒကမလည်းတွေးတယ်တဲ့ပါဠိလိုတော့မောင်တိနာကဒုံးပေါ့နော်အဲ့တော့ဟိုတက်တက်ပြောရင်နာအောင်ပြောရင်ဘယ်လိုပြောရမလဲဆိုတော့ဒကမလည်း အဲခက်ပါလားဒီကရုံးတော်ငါဘလို့မှလက်ပတ်လက်ပတ်လက်ပတ်လို့မရအောင်နေအောင်ဆိုကြပြားကြီးရှိတာလေးကြပြားကြီးချက်ပြီးတော့လှူးလွှတ်လိုက်ရတာတဲ့ဟုတ်ပလားအဲ့တော့ပြောချင်တာကဒါကအတိတ်နမိတ်ပြတယ်ဒါကလည်းရှောင်လွှဲလို့မရအောင်စကားကိုပတ်သက်ပြီးတော့မရမချင်းပေါ့ဒီဆွဲဆိုဆွမ်းမရမချင်းသင်္ကန်းဆိုသင်္ကန်းမရမချင်းကြောက်ဆိုကြောက်မရမချင်းဒီတရားဓမ္မကိုရစ်ပတ်ပြီးတော့နမိတ်ပြပြော အမူအရာနဲ့ပြောဒါကလည်းစကားကိုသဲပြောဒီလိုပြောနောက်ဆုံးတော့မရှောင်တာတော့တရားဓမ္မကလှူလိုက်ရတာပဲ ခုနရတော့အဲ့ပစ္စည်းမျိုးပေါ့ခုနရသွားပြီအဲ့ယဟန်တော်တို့အဲ့ဆွမ်းရသွားပြီဒါအဲ့ဆွမ်းပုံပြီအဲ့ဒါအာဇီဝပါရိသုတိတိလာမဖြစ်တော့ဘူးတနည်းအားဖြင့်ဒါမိစ္ဆာဇီဝအတမွေးကမှန်ကန်တဲ့အတမွေးဟိုဟန်ကြောင့်မဟုတ်တော့ဘူးပေါ့နော်ဒါမျိုးနဲ့ရတဲ့ပစ္စည်းပေါ့ဒါကဇာပေတွေထဲမှာပြတာယနေ့မြေမောက်ခေတ်ကမရှိဘူးလားလို့မေးရင်ဒကာကြီးတွေဒကာမကြီးတွေပုံတီးတွေမှာပေါ့အဲ့လူချင်းများဖြစ်တော့ဟုတ်ပလားလူချင်းများဖြစ်တော့တချို့တလို့ပေါ့အစကားကအမျိုးမျိုးလှည့်ပြီးတော့အဲ့ဒါပြောနေတော့ အဲဒကာကြီးတဲ့ဒကာမကြီးတော့မသိဘူးဦးဇင်းတို့ဘုန်းကြီးနောင်မှာဒကာလေးကြုံရတာဟုတ်ပလားအဘုန်းရောက်လာပြီးတော့အဲဒါဒကာလေးအမျိုးမျိုးလှည့်ပြောနောက်ဆုံးတော့လေအများလူလိုက်ကြကောင်းပါလေဆိုလူလိုက်တာမျိုးရှိတာပေါ့နော်ကဲဒါအဲ့တော့အဲ့ဒါကဒါမိစ္ဆာအာဇီဝရဲ့သဘောပဲနောက်သို့တော့ဒီနေရာမှာအတုယူစရာဝတ္ထုလေးတခုတည်းခုနကဦးဇင်းတို့ရဟန်းတော်ကဒီအားနည်းချက်ကိုပြောပြီးတော့အသာချက်လည်းအတုယူစရာလေးတခုပြောကြရအောင်နော်အဲ့တော့ဗာလဲဆိုတော့ဦးဇင်းတို့ဒီခုနနမိတ်ပြတယ်ပေါ့နော်ဒီပိုင်းနဲ့ပတ်သက်လို့ တမာအာဇီဝဖြစ်အောင်နေတဲ့မထေမြတ်တွေလည်းအတူတူပဲသာသနာတော်မှာရှိပါတယ်။အဲဒါနဲ့ပတ်သက်လို့ကျွန်တော်ထင်ရှားတော်ရှင်သာရိပုတ္တရာမထေမြတ်ပေါ့။ရှင်သာရိပုတ္တရာမထေမြတ်ကဒီနေ့မှာရှင်သာရိပုတ္တရာနဲ့ရှင်မောဂရံပေါ့နှစ်ပါးအတူနေနေရှင်သာရိပုတ္တရာနဲ့ရှင်မောဂရံနိရောဓသမဘဝင်စားတလူနေကြ။ဓမ္မဘက်တွေဝင်စားပြီးနေတယ်။ဒီနေ့ကျတော့ညနေခင်းချိန်ရှင်မောဂရံကရှင်သာရိပုတ္တရာထံကိုရှင်းကပ်ရှင်ကတော့ရှင်သာရိပုတ္တရာကိုမေးတဲ့အခါကျမ်းမာကြီးမြတ်တာလားကျမ်းမာကြီးတော့မကောင်းဘူး။ဘာဖြစ်တော့ဒေနာယောဂဖြစ်နေတယ်ပေါ့ လေနာယောဂဖြစ်နေရဆိုတော့အရှင်မာမောက္ကံလည်းပြောတယ်ရှင်မြတ်ဒီလေနာယောဂဘာနဲ့ပျောက်ဘူးတော့ဘာစည်းနဲ့ပျောက်ဘူးဘာစည်းနဲ့ပျောက်ဘူးလို့ဆိုတော့ရှင်သာရိပုတ္တရာကတည်းအေးဟုတ်လူဘဝကောင်ကတော့လူဘဝတုန်းကတော့အမေကသူ့ကမေတော်လုပ်သူပါပေါ့ဒါတပ္ပိမတုတက္ကရာဒီဟိဆိုတော့တပ္ပိမတုတက္ကရာဒီဆိုတော့တပ္ပိဆိုတာထောပတ်မတုဆိုတာပြာရည်တက္ကရာဆိုတာကတော့ဦးဇင်းတို့တက္ကာပဲ ကျွန်တော်တရားပေါ့ခုခေတ်လေးပြောရင်တော့ဉာဏ်မှဖြစ်တာတက္ကပေါ့အဲ့ဒါတက္ကရလို့ခေါ်တယ်အဲ့ဒါလေးနဲ့ပြီးရောပြီးတော့လှုပ်ထားတယ်တဲ့ဒါနှုတ်ဇွမ်းတဲ့နှုတ်ကနာဇွမ်းပေါ့နှုတ်ကနာဇွမ်းကရိုးရိုးနှုတ်ကနာဇွမ်းမဟုတ်ဘူးခုနပြောတဲ့ထောဘတ်တို့ကြားရည်တို့ခုနတရားတို့ ਨੇ ရောပြီးတော့ကြိုးထားတဲ့ဒီနှုတ်ကနာဇွမ်းပေါ့နှုတ်ဇွမ်းပေါ့အဲ့နှုတ်ဇွမ်းကိုတောက်ရင်တော့ဒီလေနာယောဂါပျောက်တယ်လို့ပြောတာပြောတဲ့အခါကျတော့ညနေချမ်းဖြစ်နေတဲ့အခါကျတော့ရှင်မမောက္ကံလေး ကဲအဲ့ဆိုလေရှင်များကြီးရှင်များတို့တပြောလို့ဘုံကံနဲ့နှက်ပြန်တော့ဒီလိုမျိုးစွမ်းရခြင်းနဲ့ရမှာပေါ့ဗျာဆိုပြီးတော့ဒါပြောပြီးတော့ရှင်မာမောက်ကံနဲ့ကိုနေရာကိုပြန်တာပေါ့ကိုတင်းသုံးတဲ့နေရာလေးပြန်ဒါပေမဲ့အဲ့မထေမြတ်နှစ်ပါးကြားပြောနေတာကိုအနာမှာရှိတဲ့တစ်ပင်မှာရှိတဲ့တစ်ပင်ကောင်နှက်ကကြားတယ်ကြားတဲ့အခါကျတော့ရှင်သာရိပုတ္တရာကိုလည်းအင်မတန်ကြည်ညိုလေးစားတာဖြစ်တယ်တော့ဒီနှက်ကတခါလဲသွားပြီးတော့နှက်ပြန်ရှင်မာမောက်ကလန်ဆွမ်းကန်သွားမယ်ဒီမထေမြတ်ကဟိုအလှရှင်ပေါ့ဆွမ်းတကားလေး အိမ်ကိုသွားသွားပြီးတော့အဲ့မှာရှိတဲ့ကလေးတယောက်ကိုဝင်ပူးပေါ့ဒါတယောက်ကိုဝင်ပူးပူးပြီးတော့တခါတည်းအဲ့မှာအဲ့ဒီလိုအာဟာရမျိုးစီမံဖို့ပေါ့သူကဝင်ပြီးတော့ပူးပြီးတော့ပြောတော့အဲ့တခါတည်းအင်ဂျင်နီယာလည်းတခါတည်းအဲ့ဆွမ်းစီမံထားတာနောက်တနေ့ရှင်သာရှင်မောကလာဆုံးခံကြွပြီဆိုတော့အဲ့အိမ်နဲ့ရောက်တော့အဲ့ဆွမ်းလှူလိုက်တာခုနတပိမတု တကရာတိဟိဆိုတက်ပြီဆိုတဲ့ထောပတ်မတုဆိုတဲ့ပြာကြီးအဲ့တော့ထောပတ်ကပြာကြီးရဲ့စကြားရဲ့ရောပြီးတော့နွားလုံးနဲ့ကြူထားတဲ့စံပြုတ်ပေါ့အဲနှုတ်စွမ်းပေါ့နှုတ်စွမ်းအဲ့ဒါကိုသူကချက်ပြီးလှူလိုက်လှူလိုက်တဲ့အခါကျတော့ရှင်မောကလန်တခါတည်းအိုက်ဆွမ်းရပြီဆိုပြန်တော့မယ်လို့တဲ့ခါတည်းအရှင်မြတ်ဖုံးပေးပါအောင်ဆိုတော့မဟုတ်ဘူးရှင်သာရိပုတ္တရာတို့ပြန်နေပြီနော်အဲ့သူ့တို့တက်တက်လှူပါမယ်ရှင်မြတ်အရင်ဖုံးပေးဆိုတော့ရှင်မောကလန်ကအရင်အိမ်မှာနေဖုံးပေးလိုက်တယ်ဖုံးပေးပြီးတော့တပိပညာဆင်အောင်ကြည့်ပြီးတဲ့အခါတခါအင်ဂျင်နီကထပ်လှူလိုက်တယ်ရှင် ဗာဠိဗုဒ္ဓရာအတွက်အဲ့တော့ဒီနေရာလေးမှာဒါရှေ့ကအလိထာလေးတခုတခိုင်းလေးတခမိုင်းလေးကိုဒါဒီမှာဒီဝိတုဇာကြောင့်လေးပြောရင်းနဲ့တခုပြောသွားခြင်းရှေ့ကမထေမြတ်ဒီရေပုံရတထဆွမ်းမဲ့ဖုံပေးတယ်ဆိုတာဒီဝိတုသာရကလေးကထင်ရှားတယ်ဘယ်နှထဆွမ်းဖုံပေးတထဆွမ်းပါဗျာဘာလို့လဲဆိုတော့မနေ့အာယုံတက်ပြီးရဆိုမနေ့စောစောအာယုံတက်ပြီးတဲ့အချိန်လောက်မှာဒါဆင်ငံပြော့သွားပုံရတယ်အိမ်ရောက်တဲ့အခါကျတော့အိမ်မှာနေပြီးအိမ်ကလည်းတရားဓမ္မတွေကကတော့ခက်စိုးစိုးလေးထားချက်ပြုတ်ထားတော့ဒါကိုလှူဒန်းလိုက်တဲ့အခါရေပုံရတော့ဒါကိုအလှူခန်းပြီးတော့ ကြောင်းပြန်ကြောင်းမှာဖုံးပေးတာလည်းရှိတယ်လို့အခုဆိုရင်ရှင်မာမောက်ကလန်ဒီသူတယောက်တည်းအရင်ဖုံးပေးလိုက်တယ်အိမ်မှာပြီးတော့မှတခါထည့်လာပြီးတော့ကြောင်းပြန်လာတယ်ဆိုတော့ဒီအချိန်ဒီတာအင်မတန်ရှည်လျားနေတယ်ပေါ့ဦးဇင်းတို့ဂုကေလိုမှာ7နိုင်လောက်မှာဆုံးခံထွက်သွားပြီးတော့ဟိုဟိုအိမ်မှာလည်းဆုံးဖုံးပေးတယ်လို့ကြောင်းနောက်တစ်ပတ်အတွက်ပြန်လာဖို့ဆိုတာမမေ့တော့တဲ့သဘောရှိတယ်ဒါခြေလျင်နဲ့ကြွလာပြီတော့အဲ့တော့ရေပုံရတော့ရှေ့ကမထေမြတ်တွေဒီတစ်ထပ်ဆွမ်းစာဖုံးပေးသုံးဆောင်တဲ့မထေမြတ်တွေကများပုံရပါကိုလည်းအဲ့တော့ရှင်မာမောကလန်ဒီဆုံးခံကြွသွားတယ် သူအင်ရှင်လောင်းတာကိုဒါဖုံးပေးလိုက်တယ်ပေါ့ဒါကတော့ဂျာပြတ်ဘုံသူတာပေါ့တထဆွမ်းစားတယ်ဆိုအဲ့တော့အိမ်ရောက်တယ်ဆိုဖုံးပေးတယ်ဆွမ်းဖုံးပေးဆွမ်းဖုံးပေးပြီးတဲ့အခါရှင်မာမောရှင်သာရိပုတ္တရာအတွက်ဒီလူဆွမ်းကိုတခါယူလာတယ်ယူလာပြီးတော့ကြောင်းရောက်ပြီဆိုကြဆိုကြောင်းရောက်တဲ့အခါရှင်သာရိပုတ္တရာကိုပေးလူတယ်ရှင်မြတ်အတွက်ဆိုလူတယ်ရှင်သာရိပုတ္တရာကမင်းကပြောထားတဲ့ဆွမ်းမျိုးခုတခါလဲပါလာပါလာတဲ့အခါကျဒါဘာကြောင့်ပါလာတာတော့ဒါစင်ញင်းကြီးစင်ញင်းကြီးတော့ခုနဒီနက်ကပယောဂကြောင့် နတ်ကဒါလှုံ့ဆော်မှုကြောင့်ဒီဃာရမတွေကဒီစီကိုဒီနှုတ်ဆွမ်းကိုစီမံပြီးတော့လှူဒန်းနေဆိုတာကိုဒါသွားပြီးတော့ညံနဲ့မြင်တာညံနဲ့သိတဲ့အခါကျတော့ဘာဖြစ်တော့ဓာတိမစင်ကြေတော့ခုနပြောတဲ့အရေးနမိတ်တစ်ခုခုပြလို့ရလာတယ်ဆွမ်းဒါသူတော်ကောင်းတွေကအတမွေးဝမ်းကြောင်းစင်ကြေမှုကိုပြောတာကိုခေတ်တော်တကယ်ကြီးတွေတွေ့မှဆိုဘာဆိုင်လို့တော့ကိုပြောတာမှမဟုတ်တာပဲဟုတ်ပလားအနတ်ပြောတာပဲသွားမှာပေါ့လို့ဒီလိုဖြစ်မှာနော်သုံးဆောင်မှာပေါ့လို့ဒီလိုဖြစ်မှာပဲဖုံးပေးမှာပေါ့တိုးတော်ခုရှင်သာရိပုတ္တရာက ဒါဒီ negative ယောဂပါနေတဲ့အတွက်ကြောင့်ဒါဒါတကယ်တရားစစ်တရားမှန်နဲ့စီမံပြီးတော့တူတန်းတဲ့ဟာမျိုးမဟုတ်ဘူးဆိုပြီးတော့အဲ့ဆွမ်းကိုကယ်ရှင်းသေးလာတဲ့ယူလာတဲ့ရှင်မမောက်ပြန်ကိုကဲငါရှင်အဲ့ဆွမ်းကိုသုံးပြတော့ဒါမသုံးဆောင်တိုက်ဘူးသုံးပြလိုက်တာသို့တော်လေတိလနဲ့ဆွမ်းရည်ပေါ့သုံးပြတဲ့နေရာကဒီဆွမ်းမြေပေါ်ကျရတဲ့ကြိုင်နေတယ်ခုနရှင်သာရိပုတ္တရာမှာဖြစ်နေဒီဒေနာဒီလည်းပဲတိလရဲ့ဆွမ်းရည်ရောက်တခါတည်းအပြီးငိမ့်သွားတော့မပြောက်မဖြစ်တော့ လောက်ကြာသွားလို့ဇာထဲမှာလူကနှစ်ပေါင်း45နှစ်ကြာအောင်ထပ်မဖြစ်တော့ဘူးနှစ်ပေါင်း45နှစ်ကြာအဲ့တော့ဦးဇင်းတို့နှစ်ပေါင်း45နှစ်ဆိုတာဒါမှန်းစာကြည့်လို့ရှိရင်ဦးဇင်းတို့ဘုရားရှင်ဘုရားဖြစ်ပြီးတဲ့အချိန်ကစပြီးဒါ45ပါနေခဲ့တာလေအဲ့တော့ဘုရားရှင်ပထမတဝါရပြီးတော့အချိန်ကစပြီးရှင်သာရိပုတ္တရာနဲ့ရှင်မမောဂရဏီရာဇဂိုမှာတွေ့ပြီးတော့သာသနာပေါင်းရောက်လာအဲ့အချိန်ကစပြီးတော့ဒါဘုရားပြိဋိဘံဇာမနေ့မတိုင်ခင်သူတို့ကစောပြီးတော့ပြိဋိဘံဆန်တာဆိုနှစ်ပေါင်း44 45လောက်ဒါ နေသွားတာရှင်သာရိပုတ္တရာတို့အဲ့တော့ဒီသီလငယ်စွန့်ရင်ကြောင့်ဒီလေနာယောဂါဒီနောက်ထပ်တစ်ကြိမ်ထပ်ပြီးတော့သေတိတိုင်အောင်မဖြစ်တော့ဘူးလို့ဒီလိုဦးဇင်းတို့ဟိုနားလည်ရမှာပေါ့နော်အဲ့တော့ဒါသီလရဲ့စွမ်းရည်ပဲအာဇီဝမာရိတုတ်တိသီလကိုတကယ်ပြူစင်းနဲ့ဖြစ်ကျင်နေတဲ့ဉာဏ်တော်များအတွက်တချို့ကခေစကားရာပေါ်အကျမ်းမာရေးကြောင့်စသည်ရပဲဒီလိုမျိုးမျိုးပြောပေမဲ့တကယ်သီလတရားတွေကိုပြူစင်းနဲ့ဖြစ်ကျင်ဒီသီလကုသိုလ်တွေကလည်းတပံပြန်ပြီးတော့စောင့်ရှောက်တဲ့သဘောတော့ရှိပါတယ်အခုရှင်သာရိပုတ္တရာတို့ ထုံးကိုဒါဝတ္ထုကိုနှလုံးမူလို့ရှိရင်ဒါသီလတရားရဲ့စွမ်းရည်ပဲဒီစွမ်းကိုဖုံးပေးရင်ပျောက်တာမှန်ပေမဲ့ဒီစွမ်းကိုမအပ်ဆက်လို့မဖုံးပေးတော့ဘူးဆိုမြေပေါ်သုံးချရတဲ့ဒီတိုင်းနဲ့ဒီယောဂလည်းပျောက်သွားတာပဲဒါသီလရဲ့စွမ်းရည်ဒီလိုလဲသဘောပေါက်ရမှာပေါ့နော်အဲကောင်းပြီဒါကတော့သီလတရားတွေကိုဖြည့်ကျင့်တဲ့အပိုင်းမှာဒီတမ္မာအာဇီဝဖြည့်ရေးပေါ့အာဇီဝပါဠိတုတ်တိသီလစင်ကြယ်ရေးအတွေ့ဒီလိုမျိုးဒါဖြည့်ကျင့်မှုလူတွေယဟန်တန်ဃာတော်များမှာဒါလည်းအရေးကြီးတဲ့အပိုင်းနောက်တစ်ခုအဲ့ဒါပြီးတော့ဗာလဲဆိုတော့နောက် ပြည့်စရာတန်ဋိတိတာသီလပေါ့အဲ့တော့ဒီနေရာလေးမှာခုနကဦးဇင်းတို့တခုပြောကျင်တာကိုအကျေကြီးပြောရင်တော့ဦးဇင်းတို့အချိန်ကနည်းတော့တိတ်တော့မပြောတော့ဘူးသို့တော့ဒီနေရာမှာဘာတွေပါလဲဆိုတော့ခုနစေကူရာပါတယ်အာဇီဝပါဠိတုတ်တိသီလပိုင်းမှာစေကူရာပါတယ်ဘေဒီဟောတာဘေဒီတွက်တာဒါတွေအကုန်ပါတယ်အဲ့ဒါမျိုးတွေနဲ့လုတ်ပြီးတော့သာသနာတော်မှာနေပြီးတော့အသက်မွေးနေဒီအသက်မွေးဝမ်းကြောင်းဒီမစင်ကြတော့အာဇီဝပါဠိတုတ်တိသီလမဖြစ်အောင်အဲ့တော့စေကူလို့မရဘူးဘေဒီဟောလို့မရဘူးပေါ့အဲဒါတွေပါအကုန်လုံးအကျုံးဝင်သွားတော့ နောက်တစ်ခုပြီးတဲ့အခါကျတော့ပစ္စယတန်ဋိတိတသီလပေါ့ပစ္စယတန်ဋိတိတသီလနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီပစ္စည်းလေးပါးကိုသုံးဆောင်တဲ့အခါမှာဆင်ကျင်းပြီးတော့သုံးဆောင်ရတဲ့အပိုင်းပေါ့နော်ဆင်ကျင်းပြီးတော့သုံးဆောင်ရတဲ့အပိုင်းနဲ့ပတ်သက်လို့တော့ဦးဇင်းတို့ဟိုဒီပစ္စည်းလေးပါးကိုဆင်ကျင်ပြီးတော့သုံးဆောင်တဲ့အပိုင်းအဲ့တော့ဒီပစ္စည်းလေးပါးကိုဆင်ကျင်ပြီးတော့သုံးဆောင်တဲ့အပိုင်းကြတော့ဒီပစ္စယတဏိတိတသီလကိုဆင်ကျင်ခြင်းပညာနဲ့ ဖြည့်ကျင်ရတယ်ခုနပါရိမောက္ခသံဃာသီလကိုစင်ကြယ်ခြင်းသရတရားနဲ့ဖြည့်ကျင်ရတယ်နောက်အိန္ဒိယသံဃာသီလကို လုံခြုံခြင်းသီလတိတတိတရားနဲ့ဖြည့်ကျင်ရတယ်နောက်အာဇီဝမာရိတုတ်တိသီလကိုလုံခြုံခြင်းလို့ရှိရင်ဝရိယနဲ့ဖြည့်ကျင်ရတယ်ကိုပြည့်စုံတဲ့နေတိတသီလကိုလုံခြုံခြင်းလို့ရှိရင်မလုပ်ရတော့ဆိုတော့ဒီဝေပညာနဲ့ဖြည့်ကြည့်ရတယ်ပေါ့နော်ပညာနဲ့ဖြည့်ကြည့်ရအဲကောင်းပြီအဲ့တော့ပညာနဲ့ဖြည့်ကြည့်ရဆိုတော့ဘယ်လိုပညာနဲ့ဖြည့်ကြည့်ရအောင်ဆိုတော့ ဒီပစ္စည်းလေးပါးကိုရလာပြီးဆိုစွမ်းမရရသင်္ကန်းမရရကြောင်းမရရစီးပဲရရဒါကိုစင်ញင်ပြီးတော့ပညာနဲ့စင်ញင်ပြီးတော့သုံးဆွဲရတယ်တဲ့အဲဒီသုံးဆွဲတဲ့အပိုင်းမှာစင်ញင်မုံစင်ញင်ကြီးကတော့နှစ်ခုရှိတယ်ဦးဇင်းတို့ဟိုပစ္စည်းကိုပရိလာဝကာလီရတဲ့အခါမှာလည်းစင်ញင်ရတယ်ပရိဘောဂကာလီသုံးဆောင်တဲ့အခါမှာလည်းစင်ញင်ရအဲ့တော့စွမ်းသင်္ကန်းကြောင်းစီပစ္စည်းလေးပါပေါ့ရလာရလာတဲ့အခါမှာလည်းစင်ញင်ရတယ်ဆိုကြပါစို့လူချင်းတို့ကလာပြီးတော့သင်္ကန်းလူတယ်စွမ်းလူတယ်ကြောင်းလူတယ်စီးလူတယ်လူတဲ့အခါမှာ အဲ့ရလာတဲ့အခါမှာလည်းအလူခံနေတဲ့အချိန်မှာလည်းဆင်ញင်ဖို့လိုတယ်နောက်တစ်ခါသုံးဆောင်တဲ့အခါမှာပရိဘောဓပရိဘောဂကလေးသုံးဆောင်တဲ့အခါမှာလည်းဆင်ញင်ဖို့လိုနေအဲ့လိုဆင်ញင်တဲ့အပိုင်းမှာခုနဒီရလာတဲ့အချိန်မှာဦးဇင်းတို့ဆင်ញင်မောနောက်တစ်ခါနှစ်မျိုးရှိတယ်ဓာတုဝတိနာတသဘောတရားတွေအနေနဲ့လည်းဆင်ញင်ရတသဘောတရားဆိုဥမာသူကြပါစွမ်းမယ်ဖြစ်ဖြစ်သင်္ကန်းမယ်ဖြစ်ဖြစ်ကြောင်းမယ်ဖြစ်ဖြစ်စေးပဲဖြစ်ဖြစ်ဒါကိုတက်ခွဲကြည်တာဗိဒ္ဓတက်မယ်ဖြစ်တဲ့အတွက်ကြောင့်ဓာကြီး၄ပါးအစုဖွဲ့တာဖြစ်တယ် ဒါဓာတ်သဘောတရားအနေနဲ့ဆင်ခြင်လို့ရဟောနောက်တစ်ခါပရိကုလအနေနဲ့ယွန်ချဆက်စုပ်ပွဲအနေနဲ့လည်းဒီစွန့်သင်္ကန်းကြောင်းစီကိုဒါဆင်ခြင်လို့ရတာပေါ့နော်ဒါပရိကုလအာဟာရမှာယွန်ချဆက်စုပ်ပွဲအနေနဲ့ဒီလိုဆင်ခြင်လို့ရတယ်အသင်္ကန်းလည်းတို့တူပေါ့ဒါသုံးဆောင်တဲ့အခါမှာဆင်ခြင်ရတယ်အဲ့တော့လူခံတဲ့အချိန်မှာလည်းဆင်ခြင်ရမယ်နံပါတ်1အချက်နောက်နံပါတ်2အချက်ကသုံးဆောင်တဲ့အခါမှာလည်းဆင်ခြင်ရမယ်အဲ့လိုနှမျိုးရှိတဲ့အချိန်မှာမှနောက်တစ်ခါ အလှခံတဲ့အချိန်မှာဆင်ញင်နှမျိုးဆင်ញင်လို့ရတယ်ဓာတ်အနေနဲ့ဓာတ်သဘောတရားတွေအနေနဲ့ဆင်ញင်လို့ရတယ်ယွန်ချာဆက်စုပ်ဖို့အနေနဲ့ဆင်ញင်လို့ရတယ်ပေါ့ဒါဆင်ញင်ပုံနှစ်ခုပေါ့နောက်အဲ့လိုဆင်ញင်တဲ့အခါမှာဒီပစ္စည်းလေးပါးကိုခုရလာပြီပေါ့ရလာတဲ့အခါမှာခုနမိစ္ဆာအာဇီဝတွေလွတ်ပြီးတကယ်ကိုဆင်ញင်ကြည်ကြည်နဲ့ရလာတယ်တမ္မာအာဇီဝအဖြစ်နဲ့ပေါ့ဓမ္မိကလတ္တလို့ခေါ်တာပေါ့တရားသဖြင့်နဲ့ရလာတယ်မိမိကဘယောကဘာမှမပါဘဲနဲ့တကယ်သလား ဒကာဓမ္မကသဒ္ဓရိယစစ်စစ်နဲ့ဖြူဖြူစင်စင်နဲ့လာပြောက်ပြီးလူတန်းတဲ့ပစ္စည်းတွေပါဖြစ်ပြီးဆိုကြစို့အဲ့ပစ္စည်းတွေပါကိုသုံးဆောင်တဲ့အခါမှာသုံးဆောင်ပုံသုံးဆောင်ကြီးက၄မျိုးရှိတယ်ဘယ်နှမျိုးရှိတော့၄မျိုးရှိပါတယ်ခင်ဗျာဒါလေးတွေကိုနားလည်ထားလို့ရှိရင်ဒီပစ္စည်းတွေပါကိုသုံးဆောင်တဲ့အပိုင်းမှာပေါ့ဒါရန်တန်ကတော့များအတွေ့လည်းပဲဒါပစ္စည်းအတန်တိတိယတိလာကဆင်ကျဲသွားမှာဖြစ်တယ်လို့အကြိုရင်မြတ်ဒကာကြီးတွေကယောဂီဘုရားရောက်လို့ယောဂီအဖြစ်နဲ့ဒါဒါနိကအစာအုပ်တွေမှာနေပြီးတော့ယောဂီအဖြစ်နဲ့တရားဘာဝနာတွေအားထုတ်ရင်မိမိတို့တို့တဲ့ဒါအကျုံးဝင်လာမယ်နော် အကျုံးဝင်တဲ့အခါကျတော့ဒီပစ္စည်းလေးပါးကိုသုံးဆောင်တဲ့သုံးဆောင်မှုသုံးဆောင်မှု၄မျိုးမှာခုနထေယပရိဘောကအိနပရိဘောကဓာယဇပရိဘောကတာမိပရိဘောကဆိုပြီးသုံးဆောင်မှု၄မျိုးရှိတယ်အဲ့သုံးဆောင်မှု၄မျိုးမှာဦးဇင်းတို့နံပါတ်1ဖြစ်တဲ့ထေရထေရပေါ့ပရိဘောကပေါ့ထေယပရိဘောကပေါ့ထေယပရိဘောကထေယပရိဘောကနဲ့ပတ်သက်လို့တော့ဦးဇင်းတို့ခိုးပြီးတော့သုံးဆောင်တယ်လို့ဘာသာပြန်တယ်နံပါတ်1 နံပါတ်1ကတော့ခုနအိနပရိဘောကကျွေးယူပြီးတော့အသုံးဆောင်တယ်နံပါတ်3ကတော့ဓာယိဇပရိဘောကအမွေခံအဖြစ်နဲ့သုံးဆောင်တယ်နံပါတ်4ကတော့တာမိပရိဘောကအရှင်သခင်အဖြစ်နေနဲ့သုံးဆောင်တယ်ဆိုပြီးသုံးဆောင်ပုံသုံးဆောင်နေ၄မျိုးရှိတယ်ပေါ့အဲ့၄မျိုးထဲမှာနံပါတ်1ထေယပရိဘောကအနေနဲ့ခိုးပြီးတော့သုံးဆောင်တယ်ခိုးပြီးတော့သုံးဆောင်တာနဲ့ပတ်သက်လို့တော့ဦးဇင်းတို့ဒီခိုးယူပြီးတော့သုံးဆောင်တယ်ဆိုတာဥမာလောကမှာဆိုရင်တခါကြီးဒီမှာရေးတာရှိနေတာပေါ့ ယန္တနာတို့ဒီပိုင်းမှာဒီပစ္စယတဏှိတိကပိုင်းနဲ့ပတ်သက်လို့ခိုးယူပြီးတော့သုံးဆောင်တယ်ဆိုတော့ဘာပြောရအောင်ဆိုတော့သာသနာတော်မှာနေတယ်သီလတရားတွေကကျိုးပြတ်နေတယ်အထူးသဖြင့်တော့သီလကြီး၄ပါးမလုံခြုံဘူးပေါ့သီလကြီး၄ပါးဆိုတော့အထူးသဖြင့်ဦးဇင်းတို့အထူးဒီပါတိက၄ပါးကျိုးပေါက်နေတခုခုကျိုးပေါက်နေဆိုတော့ဒါသီလပျက်စီးသွားတယ်အဲသီလပျက်စီးနေတဲ့ပုဂ္ဂိုလ်ကဒါယူပြီးတော့ဒီပစ္စည်း၄ပါးကိုသုံးဆောင်နေတာခိုးပြီးတော့သုံးဆောင်နေတယ်လို့ပြောလို့ရတယ်ဟောနံပါတ်1ခုနအိနာပရိဘောကကျွေးယူကျွေးယူပြီးတော့သုံးဆောင်တယ်ကျွေးယူပြီးတော့သုံးဆောင်တယ်ဆိုတော့ဘာပြောတာလဲ ကျွေးယူလေးဆိုတာဒီအပိုင်းမှာတော့ဦးဇင်းတို့ဒီပစ္စဝကနာမစင်ခြင်းဘူးပေါ့ခုနကစွမ်းစွမ်းဆိုလဲစွမ်းရဲ့ပစ္စဝကနာမစင်ခြင်းဘူးကြောင်ကြောင်ရဲ့ပစ္စဝကနာမစင်ခြင်းဘူးစေစေရဲ့ပစ္စဝကနာမစင်ခြင်းဘူးသင်္ကန်းသင်္ကန်းရဲ့ပစ္စဝကနာမစင်ခြင်းဘူးပေါ့မစင်ခြင်းမဲ့တဲ့ဒီတိုင်းသုံးဆောင်လိုက်ပြီဆိုရင်ဒါကျွေးယူပြီးတော့သုံးဆောင်ရရောက်တယ်ဒီနောက်စင်ကြပင်စင်ခြင်းတော့ညာလေးပဲဒါပစ္စဝကနာမစင်ခြင်းအပြင်ဒါကျွေးတင်သွားတာပဲနောက်နံပါတ်3 နံပါတ်3ကတော့ခုနတာမိပရိဘောအဲဓာယဇပရိဘောကပေါ့အမွေခံအနေနဲ့သုံးဆောင်တာအမွေခံအနေနဲ့သုံးဆောင်တာတော့ဘာပြောတော့ဆိုတော့အဓိကတက်ရိုက်ရည်ရွယ်တာကတော့ဦးဇင်းတို့ဒီဟိုတိက္ခပုဂ္ဂိုလ်တွေကိုရည်ရွယ်တာတိက္ခပုဂ္ဂိုလ်တွေဆိုတာဘာပြောတာလဲဆိုတော့ ခုနသောတာပန်တခါတခါအနာဂံဆိုတဲ့လိုရိယာသူတော်ကောင်းတွေပေါ့ဒီရိယာသူတော်ကောင်းတွေရဲ့သုံးဆောင်ခြင်းကတော့ဒါဒါယိစပရိဘောကအမွေခံအနေနဲ့သုံးဆောင်တယ်ဘာဖြစ်လို့လဲသူတို့ကဒီပုထုဇဉ်သောတာပန်တခါတခါအနာဂံဆိုတဲ့ဒီလိုရိယာသူတော်ကောင်းတွေဘုရားရှင်ရဲ့ဒါသားတော်ရင်သမီးတော်ရင်ဖြစ်သွားပြီတကယ်သားယရနာတွေဖြစ်သွားပြီဖြစ်သွားတဲ့အတွက်ကြောင့်ဒီဘုရားရှင်ရဲ့ပစ္စည်းလေးပါကူတာသူတို့ဒီဒါ အမွေခံအနေနဲ့သုံးဆောင်နေတာဘုရားရဲ့သားတော်ရင်တမိတော်ရင်တွေအနေနဲ့သုံးဆောင်နေတာဖြစ်တဲ့အတွက်ကြောင့်ဒါဒါယိဇပရိဘောပါဖြစ်တယ်အဲ့တော့ဘုရားရှင်ရဲ့ပစ္စည်းလားလို့မေးတော့ဒါကမှလူထားတဲ့ပစ္စည်းကဘလို့ကြောင့်ဘုရားရှင်ပစ္စည်းဖြစ်ရတာလို့မေးရင်ဘုရားရှင်သာသနာတော်မှာနေပြီးဘုရားရှင်ခွင့်ပြုထားတဲ့ပစ္စည်းတွေကိုဒါမိမိတို့ကသုံးဆောင်ရတာဖြစ်တဲ့အတွက်ကြောင့်ဒါအလူတကာဓမ္မတွေကလူတန်းတာဖြစ်ပြီးဖြစ်တော်ညာလဲဒါဘုရားရှင်ခွင့်ပြုထားတဲ့အတွက်ကြောင့်ဘုရားရှင်ရဲ့ပစ္စည်းလို့ပဲ ဒါခေါ်သုံးဆွဲရအဲ့တော့ဘုရားရှင်ဘုရားပေးထားတဲ့ပစ္စည်းတွေကိုသုံးဆောင်တဲ့အပိုင်းမှာဘုရားရဲ့သားတော်ရင်တမိတော်ရင်ဖြစ်တဲ့ဒီအရိယာသူတော်ကောင်းတွေရဲ့သုံးဆွဲခြင်းကတော့ဒါ အမွေခံအနေနဲ့သုံးဆွဲတာပေါ့နောက်ယန္နာပေါ့ယန္နာဖြစ်သွားပြီကိလေသာလုံးလုံးကုန်သွားပြီပေါ့အဲယန္နာပုဂ္ဂိုလ်တွေရဲ့သုံးဆွဲခြင်းကိုတော့နံပါတ်၄ခုမြောက်ဖြစ်တဲ့တာမိပိဘောကသူတို့ကတော့အရှင်တခင်ဖြစ်သွားပြီတဏှာရဲ့ကြုံဖြစ်ကလုံမြောက်သွားပြီတဏှာရဲ့ကြုံဖြစ်ကလုံမြောက်သွားတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ဒီပစ္စည်းလေးပါးကိုသုံးဆောင်တဲ့အခါမှာသူတို့အရှင်တခင်ဖြစ်နေသုံးဆောင်တာရောက်တယ်ပေါ့အဲအဲ့တော့ဒါသုံးဆောင်မှု၄မျိုးအဲ့ဒီမှာနံပါတ်၁ဖြစ်တဲ့ခုနဟိုထေရပရိဘောကပေါ့ခိုးယူပြီးမသုံးဆွဲမိအောင်တော့မိမိတို့ကသီလစင်ကြယ်ဖို့လိုတယ် နံပါတ်1ခုနအိနာပရိဘောကအကျွေးယူပြီးသုံးဆွဲခြင်းမျိုးမဖြစ်ဘူးကတော့ဒါပြစ္ဆေဝခန္ဓာဆင်ခြင်းပြီးတော့သုံးဆောင်ရမယ်ပေါ့နောက်တစ်ခါခုနဒါယိဇပရိဘောကပေါ့အမွေခံအနေနဲ့ဖြစ်ဖို့အရေးကတော့မိမိကအရိယသူတော်ကောင်းအဖြစ်ကိုရောက်သွားရင်တော့ဒါကတော့တကယ့်ကိုအမွေခံဖြစ်နေသုံးဆွဲလို့ရသို့တော့ပုရုဇဉ်ကအမွေခံဖြစ်နေသုံးဆွဲလို့မရဘူးလားဆိုတော့ပုရုဇဉ်ဖြစ်ပြီးဖြစ်တော်ညာလေဒီတိရသမารိပညာတွေကိုတကယ့်ကိုအာသက်တွေရောဖြစ်ကျင်ပြီးတော့အရိယသူတော်ကောင်းဖြစ်မြောက်ရေးကိုဥတည်ပြီးတော့ကျင့်ကြံနေတဲ့သူတော်ကောင်းဖြစ်ခဲ့ရင်ပုရုဇဉ်ဖြစ်ပေမဲ့လည်းဒါဒီ အရိယာတွေရဲ့သုံးဆွဲခြင်းကဲ့သို့အမူခံအနေနဲ့သုံးဆွဲတယ်လို့ဒါသုံးဆွဲတယ်မိရေပေါ့နောက်တစ်ခုကတာမိအနေနဲ့ယန္တာတွေရဲ့သုံးဆွဲခြင်းကိုဒါအရှင်သခင်အနေနဲ့သုံးဆွဲတယ်လို့ဒီလိုသုံးတာအဲ့တော့ယန္တာအနေနဲ့သုံးဆွဲခြင်းမျိုးတည်တယ်ကုသတင်ပုဂ္ဂမောင်မရနိုင်ဘူးလို့ပြောခုနအရတ္တမအရတ္တကိုရတဲ့အထိမှတ်မြော်ပြီးတော့ဒီတိခါ၃ရပ်ကိုဖြစ်ကြည့်နေတဲ့သူတော်ကောင်းတယောက်ဖြစ်ခဲ့ရင်တော့တကယ်ကိုကြင်ညာကြုတ်ကိုအားထုတ်နေတဲ့သူတော်ကောင်းတယောက်ရဲ့သုံးဆောင်ခြင်းတည်တယ်ဒါတာမိ အရှင်သခင်အဖြစ်နဲ့တာမိပရိဘောဂလို့ခေါ်တဲ့အရှင်သခင်အဖြစ်နဲ့သုံးဆောင်တည်မိတယ်လို့ဒီလိုလည်းပဲဟိုနားလည်ကြရမှာပေါ့နော်ဒီနားလည်ပြီးတော့ရဟန်းတော်များအတွက်ဒီတိလာကြီး၄ပါးဒီတိလာနုတ္တိဘာဝနာမှာလည်းအင်မတန်ဟိုအရေးပါတဲ့အခန်းကဏ္ဍကပါနေတယ်လို့ဒီလိုနားလည်နားလည်ရမှာပေါ့ကောင်းပြီရတော့ဦးဇင်းတို့ပြန်ပြီးတော့ချုပ်မယ်တိလာကြီး၄ပါးကိုပြန်ပြောတော့ပါဠိမောက္ခတံဝရတိလာအိန္ဒြိယတံဝရတိလာ အာဇီဝပါရိတ္တုတ္တိသီလပြည့်စရာတန်လိကိတာသီလသီလ၄မျိုးရှိတယ်။အဲ့ဒီသီလ၄မျိုးလုံးတော့ရန်တော်များကစင်ကြအောင်ကြိုးစားရမှာဖြစ်တယ်။အဲ့လိုစင်ကြဲနေပြီဆိုတော့ခုနသီလတရားတွေကိုမကျုံးမပေါက်တဲ့အပိုင်းကပဲစင်ကြင်စင်ကြင်တမရိတောင်းတဏိကအပိုင်းကပဲစင်ကြင်စင်ကြင်ပေါ့ဒီလိုစင်ကြင်လိုက်တိုင်းစင်ကြင်လိုက်ကြမှာမိမိရဲ့သီလကိုစင်ကြင်နိုင်မိမိကဝမ်းမြောက်ဝမ်းသာဖြစ်နေတယ်ဒါဒီဥပဒ္ဒရာတမာရီဒီစိုက်သွားနိုင်အဲ့လိုမှမဟုတ်လို့ပါဠိမကသံဃာသီလတော့လုံတယ်ပြည့်စရာတဏိတိတသီလမလုံဘူး အာဇီဝပါရိသုတ်တိသီလမလုံးဘူးအိန္ဒိယသာဝနာသီလမလုံးဘူးဆိုရင်လည်းဒီသီလတရားတွေကိုပြန်ဆင်ခြင်တဲ့အခါမှာဒါတကယ်ဟိုဝမ်းမြောက်မှုပိဋိပါမောက္ခဖြစ်ဖို့ဆိုတာကဒါမလွယ်ကူပါဘူးဒါကြောင့်မလို့ဒီသီလတရားတွေကိုဆင်ခြင်တဲ့အပိုင်းမှာပါဏိမောက္ခသာဝနာသီလတခုတည်းဆင်ခြင်ရမှာမဟုတ်ဘဲနဲ့သီလကြီး၄ပါးပါဖြူစင်အောင်ကြိုးစားပြီးတော့ဘယ်သီလကိုပဲဆင်ခြင်ဆင်ခြင်ဒါ သီလနုဒတိဖြစ်တယ်ဆိုတာကိုတော့တို့တခါကြီးတွေဒီမှာကြီးကဒါနားလေသဘောပေါက်ထားရမှာဖြစ်တယ်အဲ့လိုသဘောပေါက်ပြီးတော့ဒီသီလနုဒတိဘိုင်းမှာမိမိတို့ရဲ့သီလတွေကိုဒါဖြူစင်အောင်လူဘိုင်းကလည်းလူသီလကိုဖြူစင်အောင်ယန္တန်ကတော့အပိုင်းကလည်းယန္တန်ကတော့ဒီဖြည့်ကျင်ရမယ်ဒီသီလကြီးလေးပါးကိုဖြူစင်နေတဲ့ဖြည့်ကျင်ပြီးတော့ဖြူစင်တဲ့သီလအပေါ်မှာယက်တည်ပြီးတော့မိမိကကျင့်သုံးစောင့်တည်ထားတဲ့ဒီသီလတရားတွေကိုပြန်ပြီးကမ္မထံအဖြစ်နဲ့ကျင့်သုံးမယ်ဆိုရင်မိမိစောင့်တည်ထားတဲ့သီလတည်မယ်နေရင်ကမ္မထံအာယုံမဖြစ်ဘူးလား ဖြစ်ပါတယ်ဖေ။အေးဒါကြောင့်မလို့မိမိတို့ခံယူခြင်းသောက်တဲ့သီလတွေကိုယန်နဲ့ယန်သီလလူနဲ့လူသီလကိုပြုပြုစင်စင်နဲ့ဖြည့်ကျင်ခြင်းအပြင်ဒီသီလတရားပေါ်မှာအခြေခံပြီးဒီသီလတရားကိုပဲကမ္မထံအနေနဲ့ပြန်ပြီးတော့ကျင့်သုံးမယ်ဆိုရင်သီလနုဒ္ဓတိကမ္မထံဖြစ်ပါတယ်။ဒီသီလနုဒ္ဓတိကမ္မထံကိုစင်ကြယ်နဲ့ပြုဖြည့်ကျင်ခြင်းအပြင်မိမိတို့ဒီကိုယ်ဒီကိုယ်ဒီမိမိတို့လိုလားတောင့်တအပ်တဲ့ဒါစိတ်တဝိတ္တုစကံကိုတက်လန်းနိုင်ပြီးတော့ထိုစိတ်တဝိတ္တုမှာ တဆင်ဒါပညာစကံကိုတက်လှမ်းနိုင်ကြတဲ့သူတော်ကောင်းများဖြစ်ကြကုန်ရသတည်းသာဓုသာဓုသာဓုပါဗျာ